ဝင်ရဒီနေ့က2022ခုနှစ်ဇူလိုင်လ30ရက်စနေနေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်သဘောတရားရေအပိုင်း183ညနေပိုင်းသဘောတရားရေအပိုင်းနေနဲ့အသုံးချကျင်လမ်းမြတ်ပဋ္ဌာန်အပိုင်း14တိပိပစ္စယောအပိုင်း3နည်းနည်းဆက်လက်နာကြလေ့လာကြရအောင်တိပိပစ္စည်းကိုလေ့လာတဲ့အခါကျတော့ နောက်မှဆုံးပါဠိရုပ်ဖန်နည်းလေးကစာပြီးလေ့လာကြရနော်ပါဠိရုပ်ပါဠိကိုမှန်မှန်ကန်ကန်သူကသူအကြောင်းကျိုးအကြောင်းကျိုးကိုအောင်ရွတ်တာဒီပဋ္ဌာန်းတရားတော်တွေမှာဘုန်းကြီးတို့တုတ်တန်တရားတော်နဲ့ကြွားချချက်ကပဋ္ဌာန်းတရားတော်ဆိုတော့ပုဂ္ဂိုလ်တ attva ဒီလိုဥတီပြီးဟောထားတာမရှိဘူးရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်ဟောထားတာပဲနော်အဲတော့ရုပ်တဘာဝနာမ်တဘာဝတက်တက်လားဆိုမဟုတ်ဘူး တို့တော်အနန္တဘာတစေကအကြောင်းကျိုးမဲ့ဖြစ်နာမို့အကြောင်းကျိုးအကြောင်းကျိုးဆက်ဆက်ဖြစ်ပေါ်မှုပေါ်တယ်ဒီမှာကြည့်လိုက်ပါနော်အဒီပတိဖြစ်ရှောကြည့်လိုက်စန္ဒာဝိရိယစေဝိမန္တဒါဘုန်းကြီးတို့သာသာတာဒီပတိဒီလိုပြောတယ်အာယုံမဟုတ်ဖ ೇನೆ ကြီးဆိုးတဲ့သဘောပေါ့လေသာသာတာဒီအာရမဏဒီပတိဆိုတာကအာယုံနေနဲ့ကြီးဆိုးတဲ့သဘောပဲအဲလိုနှမျိုးခွဲမှတ်မယ်ဘုရားမဆုံးသူက ဘောတရားကြည်လိုက်စန္ဒဝိရိယစိတ်ဝိမန္တဟောအောက်ကကြအာယုံ6ပါးကြည်လိုက်ပုဂ္ဂိုလ်တ attva ငါသူပါယောက်ျားမတခုမှမပါဘူးနော်သူကယုံ nant တဘာဝတွေတတ်တတ်ပဲဟောတာဒီယုံ nant တဘာဝတွေကလည်းခြုံလိုက်တော့ယုံ nant တဘာဝပေါ့နော်စိတ်စိတ်တွေယုံ nant တဘာဝတွေနိဗ္ဗာန်ပညာအဲ့ဒီတရားတွေကလည်းအကြောင်းမဲ့တတ်တတ်ဖြစ်တာမို့အကြောင်းကျိုးအကြောင်းကျိုးအကြောင်းကျိုးဒီလိုဆက်ဆက်ဖြစ်နေတယ် အဲ့ဒီသဘောတရားလေးတွေကိုကိုယ်ကသိပြီးတော့ဉာဏ်နဲ့မှရှင်းခြင်းပြီးရောရင်ဩဘုရားဒါသဘောတရားတွေဟောနေမလားဒီသဘောတရားတွေအကြောင်းကျိုးဆက်ဆက်ဖြစ်နေတာပါလားဒီအကြောင်းကျိုးဆက်ဆက်ဖြစ်အောင်လေဒီမှာတော့ဒီပတိတတ္တိနဲ့ကျေစုပြုတာပေါ့နော်ဒီဒီပတိပစ္စယတတ္တိဖြင့်ပြုကျေစုပြုတာဟိတုပစ္စယဟိတုပစ္စယတတ္တိနဲ့အာရမဏပစ္စယအာရမဏပစ္စယတတ္တိဒီလိုကျေစုပြုပြီးတော့ တဘာဝလေးတွေလည်းသိရမယ်။ကြောင်းကျိုးတွေလည်းဉာဏ်နဲ့မှတတ်နိုင်တယ်။ဆင်ញံနှလုံးသွင်းပြီးရုပ်လို့ရှိရင်တော့ဒီပေါ်မှာစိတ်ကကပ်တော့ကြည်ညိုစရာ ဖြစ်လာပြီးတော့ဝမ်းမြောက်မှုပီတိပတ္တိတွေဖြစ်လာတာပေါ့နော်။သန္တာဓိပတိဟောခဏယသန္တာတံပြုတ်တကနာဓမ္မနာသန္တာဓိပတိဆိုအကြောင်းတရားသန္တာတံပြုတ်တကနာဓမ္မနာဒါအကျိုးတရားတံ သမုဋ္ဌာနာနဲ့ဇာရူပနာဒါလည်းအကျိုးတရားအဓိပတိပစ္စေနာပစ္စယောနော်ဆန္ဒသိအာတန်အကောင်းလာရင်ဒီဆန္ဒကြောင့်လူနဲ့အတူဖြစ်စိတ်စိတ်တိတ်တိဖြစ်ပေါ်လာတယ်ပြီးတော့စေစားယုတ်တွေဖြစ်ပေါ်လာဆန္ဒအကောင်းအဲ့ဒါဗာနဲ့ခြေစုပြုလဲအဓိပတိပစ္စယတတ္တိလေးနဲ့ခြေစုပြုလိုက်တာအဓိပတိပစ္စေနာပစ္စယောဟုတ်လားသူက အကြောင်းရဲ့အကျိုးရဲ့ပစ္စယတတ္တိရဲ့ဒီလို၃မျိုးရှိတယ်အဲ့လိုကွဲအောင်ယူအောင်ကွဲအောင်ယူတဲ့ခါကျတော့သူယူတဲ့တရားတွေပေါ်မှာလည်းဘုန်းကြီးတို့ဗာဖြစ်လာလေလေးစားကြည်ညိုစိတ်ဖြစ်ပါတယ်အခြားပုဂ္ဂိုလ်တယောက်ယောက်ကနေပြီးတော့နားထောင်ရင်လည်းပဲအာ လေးစားကြည်ညိုမှုတွေတိုးစေတာပေါ့နော်အဲကြောင့်တရားတွေပါလေ့လာတွေကအဲ့လိုမျိုးလေ့လာတတ်ဖို့ရည်ကြီးတယ်နောက်တစ်ခုဝိရိယအဓိပတိဟောဒါက အကြောင်းတရားဝိရိယသံယုတ်တကနာဓမ္မနာဒါကျိုးတရားပစ္စယုတ်ပံတရားလို့လည်းခေါ်တယ်နော်အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတန်သမုဋ္ဌာနာနိစ္စရူပနာဒါလည်းအကျိုးတရားဒါဘာတတ္တိနဲ့ကျေစုပြဒီပိပစ္စေနာပစ္စယောဘတ်ခွဲရုံနဲ့စိတ်ဓာဒီပတိနာကြောင့်တရားဒီစိတ်နဲ့အတူဘာဖြစ်စိတ် စေတသံယုတ်တကနာဓမ္မနံဒီမှာတော့ဇောတွေပေါ့နော်အင်းသူကအကုန်လုံးနဲ့ဒီပရိယထိုက်တာဇောနဲ့ဇောတရားတွေပဲထိုက်တာဇောတော်မှာမှဒီတေဇောနဲ့အတွေ့ဇောပဲဒါပဲဒီပရိယထိုက်တယ်ဒီပရိယကျန်တော့မရဘူးတန်သမုဋ္ဌာနာနိသရူပါဏံအဲဒီစိတ်တွေကြောင့်ဇောစိတ်တွေကြောင့်မြတ်တိဟိဇောတွေးဇောစိတ်တွေကြောင့်ဖြစ်ပေါ်လာတဲ့စေတသာဒီပရိစေတာမန်စေစရုံမဟုတ်ဘူး နော်တကယ်ကိုစေအားထက်သန်စွာဖြစ်ပေါ်လာတဲ့ရုပ်တွေစေအားထက်သန်လာပြောဆိုလာတဲ့ပုံကိုကြည့်လေသူရဲ့ရုပ်တရားတော်တော်တော်တွေ့ကြဟုတ်လားအဒီခေတ်လိုပြောဗလန်ဗလန်နဲ့လို့ဖြစ်နေတော့လေသူတို့ရဲ့ပုံစံနော်အဓိပတိပစ္စယနာပစ္စယောဒီလိုဒီပစ္စယတတ္တိကျေစုပြောတယ်ဝိမန္တာဓိပတိခဏယဝိမန္တသံယုတ်တကာနဓမ္မနံ ဝိမာနတိပတိအကြောင်းတရားဝိမာနသံပြုတ်တကဓမ္မနာအကျိုးတရားတန်သမုဋ္ဌာနာနိစ္စရူပနံအဓိပတိပစ္စေနပစ္စယော အနည်းဒီနေရာလေးကိုအလေးနဲ့ထားပြောခဲ့တယ်နော်။ဘာဖြစ်လို့လဲဆိုတော့ပြန်တဲ့အဓိပတိတွေကသန္တာတို့ဝိရိယတို့စိတ်တို့ကြတော့သူကကုသိုလ်တွေအကုသိုလ်တွေရောဖြစ်တယ်။ဒီဝိမာန်သာအဓိပတိနေရာမှာကြတော့အကုသိုလ်နေရာမဟုတ်ဘူးကုသိုလ်နေရာမှာဖြစ်တယ် နော်ညံပါတဲ့လုပ်ငန်းမျိုးပဲကောင်းနော်ညံမပါတဲ့လုပ်ငန်းမျိုးဆိုတာကအကုသိုလ်ဘက်မှာရောက်သွားတတ်တယ်ညံပါတဲ့ကရောကြည်လိုက်ဝိမာနဒိပတိကြတော့ညံပါတဲ့လုပ်ငန်းစဉ်ဖြတ်သွားတယ်ညံပါတဲ့လုပ်ငန်းစဉ်ဖြတ်သွားတဲ့အခါကျဇောအနေနဲ့ကြည်လိုက်တဲ့အခါကျတော့သူကတိဇောပဲဒွိဇောတော့မပါတော့နော်ညံပါတဲ့အဲ့ဒါတော်တော်ကောင်းနော်ကြောင့်ဘုန်းကြီးတို့ဘာပဲလုပ်လို့ ဉာဏ်ပေါအောင်လုပ်ရတော့အခုဘုန်းကြီးဓမ္မသနာနဲ့ပေးနေတယ်အသိဉာဏ်ရအောင်တာရမြကြိုးစားပြောရတာပေါ့နော်နားတဲ့ပုဂ္ဂိုလ်လည်းကိုယ့်အတွက်အသိဉာဏ်နဲ့ဖြစ်အောင်တာရမြကြိုးစားပြီးနာကြတယ်အဲ့ဒါဆိုရင်တော့ကောင်းတာပေါ့နေရာလည်းပြောခဲ့ပြီလုပ်ငန်းတစ်ခုလုပ်ခဲ့တာဒီကိုလုပ်တဲ့လုပ်ငန်းတွေဟာစိတ်ဆင်းကိုယ်ဆင်းဖြစ်နေလားပူပန်နေသလားတွေ့ဘူးဆိုရင်နေရသလားဒါတွေကညံမပါတဲ့အလုပ် ဉာဏ်ပညာနဲ့လှုပ်လှုပ်ရင်တော့ဒါတွေမဖြစ်ဘူးဉာဏ်ပညာနဲ့လှုပ်ရင်တော့ဉာဏ်ပညာမပါမနဲ့လှုပ်ရင်တော့ဒါတွေကဖြစ်တာပေါ့နော်ဘုန်းကြီးတို့ဒီဝိပဿနာပိုင်းကျပုံသိတာတော့ဝိပဿနာဉာဏ်นี่ဖြစ်လေလေဟိုမှာစိတ်တဲ့အေးချမ်းလေလေဝိပဿနာဉာဏ်ဖြစ်ဖြစ်လေလေအကျိုးများလေလေဒီလိုဖြစ်တာဒါကြောင့်မို့ဝိပဿနာအထောက်တဲ့ခါကျတော့ဝိပဿနာဉာဏ်ဖြစ်အောင်အထောက်အထောက်ကမ္မထဆရာများတိုက်တွန်းကြ ဇံပိုင်းသွားပြီဆိုလို့လည်းဟုတ်လားဇံပညာတွေရအောင်အထောက်ဟုတ်ဒါကြောင့်မှတ်ထားပါနော်ထမအဲတော့ညံနဲ့ဒီပဋ္ဌာန်းသင်လိုက်တဲ့ခါကျတော့အဲ့ဒါလေးတွေကောင်းလာတော့ပေါ့ပညာပညာအရေးကြီးကြောင်းဆိုတာပို့ပြီးတော့ထင်ရှားလာဟောဒါအရေးကြီးပါလားဒီလိုသဘောပေါက်ဒါကတော့သာဇာတာတိပတိနော်အာယုံမပါဘဲနဲ့ကြည်ဆိုးတဲ့သဘောသာဇာတာ နော်အာယုံမဟုတ်ဖက်နဲ့ကြည်ဆိုးတာအာရမဏဓိပတိကြမဟုတ်အာယုံဟိုအာယုံနဲ့ကြည်ဆိုးတာနော်အာယုံနေနဲ့ကြည်ဆိုးလို့အာရမဏဓိပတိခေါ်တာဒီအာရမဏဓိပတိကြတော့ဒီအာယုံ6ပါးကိုအာယုံပြုတဲ့နေရာမှာအာယုံဖြစ်တဲ့အလေးမြတ်ပြုတဲ့အာယုံနဲ့တာမအာယုံဒီလိုနှမျိုးခွဲရတယ်နော်ဘုန်းကြီးတို့ဒီမှာပါဠိရုပ်ဘပုံကအာရမဏပစ္စယောနဲ့ ဒီပရိပစ္စယောမနောက်ဆုံးပိုက်လေးကခက်ဆင်ဆင်လေးဖြစ်နေဒါပေမဲ့လို့ကိုယ်ရတာအာယုပြုတဲ့နေရာကိုယ်ရဒီအာရမဏဒီပတိပစ္စည်းကြတော့ပါလေသူကအလေးမြတ်ဖြစ်တဲ့အာယု6ပါး။အိုးအာရမဏပစ္စည်းကြတော့တာမန်အာယု6ပါးပဲ။နော်အဓိကတော့လေးလေးနက်နက်ကို စိတ်ထဲမှာ ဖြစ်နေတဲ့အာယုမျိုး ဒီအာရမဏဒိဗိယဆိုလိုတယ်။ဟိုအားတော့လေးနေနဲ့မဟုတ်ဘူးတာမရှမ်းတာ။အဲ့လိုမျိုးတွေ့တဲ့အာယုံမျိုးအာယုံ6ပါးဒီလိုနှမျိုးရှိတယ်။အဲ့လိုမှတ်ထားဖို့ကအာရမဏပစ္စယောဆိုတာမညအာယုံ6ပါးပေါ့။အဲ့ဒီလိုမှတ်ထား။တာမညအာယုံ6ပါးအာရမဏပစ္စည်းတရားတွေကြစိတ်စေတသိက်ယုံနိဗ္ဗာန်ပညာရှင်များအလုံးကုန်ဖြစ်တော့ပေါ့။အဲ့လိုကြွားသွားတာ။ ဒီတော့အာရမဏပစ္စအာရမဏဓိပတိပစ္စည်းတရားကြတော့တော့ဘုန်းကြီးတို့ကွဲသွားပြီကွဲသွားတဲ့အခါကျတော့ဟိုတာမန်မဟုတ်ဘူးဒီအာယုံအာရမဏအာယုံ6ပါးမှာအလေးမြတ်ပြုတဲ့အာယုံအလေးမြတ်ပြုတဲ့အာယုံဆိုကစိတ်89ခုထဲမှာ89ခုတော့လေးမြတ်မပြုတ်တတ်အလေးမြတ်မဖြစ်ဘူးဒီပြအာရမဏဓိပတိပစ္စည်းမထိုက်ဘူးပေါ့ဗျာပြောချင်တာ အဲခုနကဒေါသမှုစိတ်တို့မောဟမှုစိတ်တို့ဒေါကတာကာဝေမှုခြင်းဆိုခွန်ကြီးတို့ဒီပထမဆုံးဒီအာရမဏဓိပတိသာဇာရဓိပတိအဘောနာလေးမှာခုနကခွန်ကြီးတို့ဆိုရိုးလေးထည့်ထားရှိတယ်အဲ့ဒါလေးကြည့်လိုက်အဓိပတိနော်အာရမဏအဘောနာလေးတက်လာဟောဒီမှာဒါလေးတွေကြည့်မယ်နော်သူကကြတော့အဲ့မှာကြည့်လိုက် ဒီအာရမဏဓိပတိကြတော့တာမန်889ပါလို့မရဘူး။ဘာလို့ခြံထားမလဲဆိုတော့ဒီမှာကြည်လိုက်အလေးမြပြုတဲ့ရုပ်အနေနဲ့ကြည့်ရင်ဒီယောဂ28ပါးပြည့်ကိုယ်စိတ်ဓမ္မကိုတကယ်လို့လေးလေးနဲ့ရှိတဲ့ရုပ်မျိုးဆိုရင်တော့နိဗ္ဗာန်ရောအရိဗ္ဗာန်ရောပြန်မပေါ်လည်းမထင်ရှားဘူး။သူ့လေးနဲ့လေးလေးနဲ့ထားလို့ရတဲ့ရုပ်မဟုတ်ဘူး။စိတ်တွေကြည်လာစိတ်တွေကြည်တဲ့အခါကျတော့ဘုန်းကြီးတို့ဒီမှာကြည်လိုက် ဒေါသမှုတွေမောမှုတွေနော်ဒုက္ခတာကဝိညာဉ်ကျင်းတယ်ဒေါသမှုလို့မောမှုလို့ဒုက္ခတာကိုဒီစိတ်တွေကြတော့ဒီအလုံးပေါင်းလိုက်တော့ဒေါသမှုစိတ်ကနှစ်ခုမောမှုစိတ်ကနှစ်ခုပေါ့တွေးလို့တောင်းတာရှိတယ်နော်ဒုက္ခတာကာယဝိညာဉ်ဒီစိတ်ကသူတို့သဘောတဘာဝကအလေးနဲ့အာယုပြုလို့မရဘူးအလေးနဲ့အာယုပြုလို့မရတဲ့အတွက်အာရမဏပစ္စည်းမထက်ဘူးပေါ့ဗျာအာရမဏပစ္စည်းမှာမပါဘူးနော် မှာဒေါသမှုစိတ်ဒေါသဖြစ်နေတဲ့စိတ်အလေးနဲ့အာရုံပြုလို့မရဘူးဒေါသစိတ်ကြီးတယ်လို့ထင်တာဒေါသဖြစ်တဲ့စိတ်ကိုလေးလေးနဲ့ပြန်ပြီးတော့အာရမဏပစ္စည်းအာရုံပြုလို့မရဘူးဒါမျိုးပြော မောမှုစိတ်မသိတဲ့စိတ်တွေးမမှုတဲ့စိတ်ဒုက္ခတောကာယုံဉ္စစိတ်အာရိစိတ်နော်သူကလည်းနာရကျင်တာဒုက္ခဖြစ်တာသိတဲ့စိတ်ကိုယ်တော့လေးလေးနက်နက်အာရုံပြုလို့မရဘူးဒါကြောင့်မို့စိတ်89ခုထဲမှာဒီစိတ်၅ခု ဖယ်ထားပြီးကြံတဲ့စိတ်84ခုပဲဒါအလေးနဲ့အယုံပြုတယ်မှတ်ထားနော်စေတသိက်ပိုင်းတခါစေတသိက်တွေကြည်လောက်နော်စေတသိက်ပိုင်းစေတသိက်ကြတော့စေတသိက်ကြတော့ဘုန်းကြီးတို့ခုနကဒေါသစိတ်ဒေါသမှုစိတ်ကမပါတော့ဒေါသနဲ့အတူ ရှင်မောရှင်မဲဖြစ်တဲ့ဒေါသဣဒာမိစရာကိုဥစားဟောဒီအဲ့လိုပြုတ်သွားရောနော်မောမှုစိတ်နှစ်ပါးထဲမှာ လောဘစိတ်နှစ်ပါးထဲမှာမောမှုစိတ်ကြတော့ဒါဝိသိကိစ္စထပ်ပြီးပြောက်ပြန်တော့ပေါ့။အဲအဲဒီတော့အဲ့ဒီစိတ်သိ၅လုံးဖြုတ်လိုက်တဲ့အခါကျစိတ်သိဘလောက်ပဲကျန်တော့49ခုပဲကျန်တော့ရေဒီလိုမှတ်ဒေါစရုပ်၄ပါးဒေါသဣဒမစ္စယကိုဥစားဆိုဒေါစတုပ်လို့ခေါ်တယ်နော်။အဲ့ဒီအဲ့ဒီလိုလေးခွဲကြည့်ဖို့ပေါ့နော်။အဲဒါကြောင့်ဒေါသဣဒမစ္စယကိုဥစား ဝိဇိကေစာဒီစေတေသေးတီကလည်းအလေးနဲ့အာယုံပြုလို့မရဘူးအာယုံပြုလို့ရတယ်ဆိုတော့အာယုံပြုလို့ရတယ်မရတရားထုတ်နေတဲ့ပုဂ္ဂိုလ်များတော့ပုံသိတော့ပြောလာတဲ့စိတ်ပြန်ပြန်အာယုံပြုကိုယ်တံဖြစ်လက်ကုသိုလ်စိတ်အကုသိုလ်စိတ်ဝိပဿနာပြန်အာယုံပြုလို့ရတာကိုဆိုလိုပါနော်အော်ပြီးတော့ရုပ်ထဲမှာကြည်လာခုနပြောခဲ့ပြီနိဗ္ဗာန်နာယုတ်နော်နိဗ္ဗာန်နာယုတ်နိဗ္ဗာန်နာယုတ်ဆိုတာဘယ်လိုရုပ်တည်ကြခွဲတကကြနိဗ္ဗာန်နာယုတ်အနိဗ္ဗာန်နာယုတ်ဒီလိုရှိတာဟုတ်ဗျာ နောက်တစ်မျိုးပြောရင်တဘာဝယုတ်အာတဘာဝယုတ်သဘောတရားတွေထင်ရှားရှိတဲ့ယုတ်ကနိဗ္ဗာန်အာတဘာဝယုတ်သဘောတရားတွေထင်ရှားမရှိတဲ့အာတဘာဝယုတ်ပေါ့နော်ဒီနည်းပြောရရင်တော့တိကြသဘောလက္ခဏာတွေရှိတဲ့ယုတ်ကိုနိဗ္ဗာန်ယုတ်လို့ခေါ်တာပေါ့ဘုန်းကြီးတို့ဒီကာယဝိညာဉ်ဝစီဝိညာဉ်တို့ဝိကာရယုတ်အစရည်တဲ့ ဒီယုတ်တွေကြတော့အနိဗ္ဗာန်ယုတ်အမှုရာတွေပေါ့ဒါကြတိချသဘာဝမရှိဘူးเนาะဒါကြောင့်အနိဗ္ဗာန်ယုတ်ဒီယုတ်တွေထဲမှာဒီအနိဗ္ဗာန်ယုတ်တွေမှာကြတော့လိုအပ်ရှိလိုရှိရတဲ့ယူပါယုံအလိုမရှိရတဲ့ယူပါယုံ ကောင်းတဲ့အာယုံမကောင်းတဲ့အာယုံဒါမျိုးရှိတော့ဘူးအဲ့ဒီဒီယုတ်တွေထဲမှာအဲ့တော့ကောင်းတဲ့အာယုံနာလို့ကျင်တော့မကောင်းတဲ့အာယုံမလို့ကျင် ကောင်းတဲ့အာယုံလေးတော့သူဟုတ်လားဗီယိုကလေးကဟုတ်လားမျက်စိတွေကမထွက်ဘူးသူ့တန်လေးကနားတွေကမထွက်ဘူးဒါမျိုးဖြစ်တာအာဒီပရိထိုက်တဲ့အစင်းယူပါယုံဒီပရိထိုက်တဲ့နော်အစင်းအိဋ္ဌာယုံပေါ့ဗျာအစင်းအိဋ္ဌာရူပါယုံအစင်းအိဋ္ဌာတတ္တာယုံမျိုးဆိုစိတ်ထဲမှာစွဲနေတာမျိုးပြောတာဒါဒီပရိထိုက်တာအနတ်ဆိုအနတ်ကိုတခါတော့ရောက်ပြီးစွဲနေရမယ်နော်ကိုယ်သဘောကြတဲ့အနံလေးဆို ဒါလေးပြန်ပြန်အာယုံပြုပြီးအာယုံပြုလိုက်ရတာဒါ activity ထိုက်တဲ့ခန္ဓာယုံနော်တရားတရားလွန်ကြီးညိုတဲ့ပုဂ္ဂိုလ်ဆိုရင်တော့တရားကိုအာယုံပြုဖျားကုံတော်လေးပွားလိုက်အာယုံမပြတ်ပွားနေဘယ်သွားတော့သူကဖျားရုပ်ပွားပဲသူကဖျားပဲမြင်းနေရဒါ activity ထိုက်တဲ့အိဋ္ဌာယုံလို့ခေါ်တယ်ကောင်းတဲ့ရူပါယုံကောင်းတဲ့တာရာယုံကောင်းတဲ့ခန္ဓာယုံဓာတ်ယုံဖုဒ္ဓဘောအစရည်တဲ့ နိဗ္ဗာန်ယုတ်ပေါ့ကောင်းတဲ့ယုတ်တွေကိုအာရမဏဒိပတိထိုက်တယ်အနိဗ္ဗာန်ယုတ်ကတော့မထိုက်ဘူးလို့ဒီလိုမှတ်ထားမယ်နော်အများကြီးပေါ့ဗျာဒီဟာနဲ့ပတ်သက်ပြီးတော့ကောင်းတဲ့အာနဲ့ပတ်သက်နိဗ္ဗာန်နောက်တစ်ခုကနိဗ္ဗာန်နိဗ္ဗာန်တော့တာမညာအာယုံဘောဘူးအာရမဏပစ္စည်းထိုက်တယ်နော်လူပဝန္တရာကိုဆိုင်လို့စွဲနေနိဗ္ဗာန်အာယုံပြုတဲ့အရိယာပုဂ္ဂိုလ်တွေပေါ့ဗျာ အရိယပုဂ္ဂိုလ်ကြတော့နိဗ္ဗာန်အာယုံပြုနော်ကြည်ကြကောင်းများလားအလွန်ဆွဲတဲ့အာယုံပေါ့သူတို့ကြတော့နိဗ္ဗာန်အာယုံ ပြုပြီးနေခြင်းကြနိဗ္ဗာန်ရတဲ့ပုဂ္ဂိုလ်နိဗ္ဗာန်အာယုံပြုပြီးနေကြတော့အရိယပုဂ္ဂိုလ်မှဒါသိနိုင်ဟောနိဗ္ဗာန်ဒီအာယုံဒါဆုံးဒါကြောင့်သူကဥဒိချက်ပန်းကဒီနိဗ္ဗာန်ကိုပဲသွားကြ။အဲဆိုနိဗ္ဗာန်ရောက်သွားကြတယ်ပေါ့။ဒီအာယုံကတော့အကျိုးတရားအာရမဏပိပိပိ ဓိပတိပစ္စည်းရဲ့ပစ္စုပန်တရားခုနကဘုန်းကြီးတို့ဒါတွေကအကြောင်းတရားပေါ့နော်နိဗ္ဗာန်ကိုစကုဆိတ်ရှိခုဒါကတော့သူကဆိုရိုးတိုင်ရေးတာလေးမြတ်ပြီးတော့အိဋ္ဌဖြစ်တဲ့နိဗ္ဗာန်ကိုဆိတ်ရှိခုဒေါသမုပိမောမုပိဒုက္ခတောကာဝဉ္စိတ်84ခုဒေါသရုပ်၄ပါးဒေါသရုပ်ဝိသိကိစ္စကျင်းစိတ်တိတ်49ပါးနိဗ္ဗာန်ကိုအောင်း6ပါး အကြောင်းပစ္စည်းတရားတို့ဒီခါတိုင်းဆိုဆိုစိတ်စိတ်သိယုတ်ဒီလိုဆိုတယ်ဒီမှာကြတော့အလေးမြတ်ပြုတဲ့နိဗ္ဗာန်ယုတ်ကစပြောပါသူရဲ့အာယုံဖြစ်တဲ့တရားတွေသူရဲ့အကျိုးတရားတွေကဘာတွေလဲဆိုတော့အဲ့မှာကြည့်လိုက်သူရဲ့အကျိုးတရားတွေကြတော့ဒီပစ္စုပန်အာရမဏမှာပစ္စုပန်အကျိုးတရားကြတော့ဘုန်းကြီးအာရမဏနဲ့ကွာခြားချက်လေးရှိသေးတယ် အာရမဏမအမှားကြတော့ပြစ္ဆုတ်ပံအကျိုးတရားမှာစိတ်စစ်တဲ့အကုန်လုံးဒီမှာကြတော့အကျိုးတရားကအဲ့ဒီလိုစိတ်စစ်တဲ့အကုန်လုံးမရတော့ဘူးဘာတွေရလိုက်မကြည့်လိုက်လုံးကိုစိတ်ရှစ်ပါးလောဘနဲ့ပတ်သက်ပြီးတော့တွေးလိုက်ပြန်ပြန်ကြည့်လိုက်ဒီပတိထိုက်တဲ့တရားပေါ်လာတော့မဟာကုသိုလ်စိတ်ရှစ်ပါးကိုပြုလုပ်တာတွေကုသိုလ်ကောင်းမှုတွေကြည်သေးသေးလို့ကြည်ယူလို့အာယုံပြုလိုက်ထင်ရှား မဟာကိရိယာညာနာတပြုယာနာပုဂ္ဂိုလ်များရဲ့တဏ္ဍမှာဖြစ်တယ်ပေါ့ညာနဲ့ရှင်းတယ်။နောက်လောကုရာစီ၈ခုဒီအလုံးပေါင်းလိုက်ဒါပဲရတော့ဒါကိုဘုန်းကြီးတို့ဒီအပေါ်နာတော့ကဒီဝိသုဒ္ဓောဆရာတော်ပြဘုရားရှိခိုးထဲမှာဒါလေးတွေသူကထည့်ရေးထားအဲ့ဒီဒီဟာလေးတွေသဘောပေါက်ထိုင်တော့ဘုရားရှိခိုးမှာဘာရေးထားလဲဆိုတော့သဘောပေါက်လို့ရနော်ဘုရားရှိခိုး ဝိသုဒ္ဓအောင်ဆရာတော်ကြီးကဘုရားရှိခိုးလေးနဲ့တွဲပြတော့အဲ့မှာပြောတာဆရာတော်ကြီးပြောတာဒါမှရှင်တော့မဘာကြည့်ရေးထားမှမသိဖြစ်တတ်တယ်။ဟောဘုန်းကြီးတို့ပထမလေဘုရားရှိခိုးပဋ္ဌာန်း24ပစ္စည်းဘုရားရှိခိုးတာအစနာနော်ဒီပစ္စည်းတွေရဲ့အပေါ်ပိုင်းကားလေးမှာတွဲလိုက်အဲ့ဒါလေးနဲ့ရှင်တွဲကြည့်။ဟောအဲ့ဒီကြမှာအာရမဏပစ္စည်းနဲ့ရှင်ကြည့်တဲ့အခါကျတော့ဒီပတိထိုက်တဲ့တရား အဓိပတိမထိုက်တဲ့တရားပိုးပေါ်လွယ်တယ်အာရမဏပစ္စည်းမှာကျတော့စိတ်စိတ်တဲ့အကုန်လုံးအာယုံ အကျိုးတရားမှာရရတယ်ဟောအာရမဏအဓိပတိကျတော့ဒီမှာလောဘုစိတ်7ပါးဒေါမောလောမာကုသိုလ်စိတ်7ပါးမာဂရိယညာနာတပိစိတ်၄ပါးလောဒစိတ်7ပါးဒါပဲအဲတော့ဒေါသမပါတဲ့တော့ဒေါစရုပ်၄ပါးဒေါသဤသမစ္စကိုယ်စားဒါမရတော့ဘောဗျာ နော်ဝိသိကိစ္စဒါလည်းမောဟမောမှုစိတ်နော်ပြီးတော့အပမညာကျင်တဲ့စိတ်သိ40နဲ့5ပါပေါ့နော်အပမညာအဲဒီအဲ့ဒီစိတ်သိတွေဟာဒါအာရမဏပစ္စယတတ္တိတွေကျေစုပြုတယ်အဲ့ဒီလိုကွဲသွားတယ်ပေါ့ဗျာပဋ္ဌာန်းသိစိတ်လေ့လာခြင်းသိညိုသေယုကွဲကိုသိညိုပထမဆုံးသေချာလေ့လာသိညိုလေ့လာထားမှပဋ္ဌာန်းကလေ့လာလို့ရတယ်နော်ခုနကဟို အာရမဏအဓိပတိပစ္စည်းလေးပေါ့နော်ဘုန်းကြီးဖတ်ပြမယ်ဒီဆရာတော်ကြီးရေးတာဝိသုဒ္ဓောဆရာတော်ကြီးရေးတာနံပါတ်3အဓိပတိပစ္စည်းရောအဓိပတိပစ္စည်းရောစัจ जा ဘုံကူများဖို့လူကို ပြိုင်သူမရှိအုပ်ဆိုးပြီးသူဟတိမောဟကျင်ပတိသောဟောသူကဒီဒီသာဇာရာဒီပတိမှာလည်းသူကအဲ့လိုမျိုးရေးတာနော်အဲဒီဇောက55ခုရှိတာကိုဟတိတုပ္ပဇောတို့ အဲဒီခုနနဲ့ရှင်ပြောရမှာတကကြီးခုနကခုနလေးနှစ်ခုရှင်ကအဲ့ဒါမှနားလည်းပဲအဲဟုတ်ပြီအဲ့ဒါကြည့်လိုက်သူကဒီပရမရုံမှာစัจ जा ဘုံကူနော်စัจ जा မင်းတို့လိုအဓိပတိပစ္စည်းဟာခိုင်းနိုင်တာစัจ जा ပဲစัจ जा ဘုံကူများဖို့လူကိုပြိုင်သူမရှိအုပ်ဆိုးပြီးဆိုစัจ जा မင်းဆို လေးကျုံလုံးမှာတယောက်တည်းပဲအုပ်ဆိုးတာအဲ့ဒီလိုမျိုးနော်ဒါဇာတာတိပိပြဘာပြောသွားလဲဟတိမောဟကျင်ပဟတိမောဟကျင်ပတိဇောဇော55ခုရှိတယ်အဲ့ဒီမှာဟတိတုပ္ပဆိုတာလဲဇောထိုက်တယ်မောဟမှုတွေကလဲဇောအဲ့ဒီဟာကိုကျင်ထားဟတိတုပ္ပကအာဟိဇောမောမောမှုတွေကဧကိဇောဖြစ်တဲ့အတွက်ဒါဒီနေရာမှာဒီပတိမထိုက်ဘူးနော် ဒီမှာဒီထဲမှာရေးထားတဲ့အတိုင်းဒါသူကရေးတာနော်သာရိပတိဇောဆိုတာနော်အာရိပတိဇော52ခုအဲသာရိပတိဇော52ခုကဘာနဲ့ဘာနဲ့ဘာကျင်ထားလဲခုနကဟတိတုပဆိုတဲ့အာယိဇောမောဟဇောမောမှုတွေးဆိုတဲ့အေကိဇောတွေကျင်ထားတယ်ဘုန်းကြီးတို့55ပါးနဲ့ရှင်းခဲ့ပြီအဲဒီမှာတွေးအာရိအေကိဇောတွေခွဲခဲ့ပြီအဲ့ဒါလေးကြည့်ပြီးရေးတယ်နော် နောက်တစ်ခုသွားကြအောင်နောက်တစ်ခုじゃဒီတဲ့ကနော်ဒီဒီဒီဒီနောက်ကဒီအကျိုးတရားကိုရေးတယ်နော်ဒီမှာကခုနအကျိုးတရားအကြောင်းတရားနော်ဒီမှာအကျိုးဒီနောက်ကအာရမဏပစ္စည်းအကျိုးတရားကိုကြည့်လိုက်ဒါကိုကြည့်ပြီးဆရာတော်ပြရပါရေးတယ်ဒီမှာလောမှုစိတ်၈ပါးကိုကြည့်ပြီးလောဘမူလအထပုံညာဟော လောမှုစိတ်၈ခု မာကုသိုလ်စိတ်၈ခုဒါဝအထပုံညာဒါနဲ့အတူတူပဲเนาะဒါဝကြည့်ရေးတာအဲ့ဒါကိုသိဖို့ရေးကြည့်တယ်เนาะဒီမှာကရိယာတံပြုတ်ဒါကမာကရိယာတံပြုတ်၄ခုလောကုတ်၈အားလောကုတ်ဓာတ်စိတ်၈ခုအဲ့ဒီတရားတွေကိုသူကအကျိုးတရားအနေနဲ့ပြစ္ဆုတ်ပံအကျိုးတရားနဲ့ဒါကိုဟောတယ်အဲ့ဒါလေးနှစ်ခုနှိုင်းရှင်ကြည့်လိုက်ဩဆရာတော်ဘုရားဒါကြည့်ရေးထားတာဟိုဆိုသဘောပေါက် အဲ့လိုလည်းလေ့လာတယ်နော်အဲ့လိုကြက်ရင်းနဲ့ဘာဖြစ်လို့ဒီလို ရေးထားလဲဆိုတော့ဒီကလေးလေးသဘောမပေါက်ဖြစ်တယ်ဒါလေးတွေသိစေချင်လို့နော်အဲ့တော့ဒေါသမှုစိတ်တို့မောမှုစိတ်တို့အဓိပတိနဲ့လေးလေးလည်းနဲ့အာယုံပြုလို့မရတဲ့အတွက်ဒီဒီပစ္စည်းအဓိပတိပစ္စည်းတရားတွေမှာဒေါသမှုစိတ်နဲ့မောမှုစိတ်မပါဘူးလို့ဒီလိုမှတ်ထားပါတော့နော်နောက်ပြီးတော့ဘုန်းကြီးတို့ အာရမဏဓိပတိပစ္စည်းထဲမှာကြည်လိုက်မဟာကုသိုလ်ညာနာတံပြုစီလေးကိုမဟာကရိယာညာနာမဟာကုသိုလ်ညာနာခုနကဇရာလေးရောအောက်ဒီအောက်ကဇရာလေးကြည့်မယ်နော်ဒီမဟုတ်ဒီဘက်ကညာဘက်ကညာဘက်ကဇောဇရာကွက်လေးอืมအပေါ်တန်လိုက်အပေါ်တန်လိုက်ဟောဟောဟုတ်ပြီဟုတ်ပြီကျုပ်ပြောတာမှားလို့ဒါတော့ပြီးသွားပြီဒါမလို့တော့ဒီဘက်ကပဲတင်ရอืมရပြီ ဘယ်ဘက်ကဘယ်ဘက်ကပဲတင်လိုက်ကြောကအဲ့ဒါခုနပြောတာမှားတော့ဘယ်ဘက်ကအောက်ကဇော50အဲခုနတွေ့ပြီဇော55ကိုအပေါ်ပြန်တက်တော့ဇောနဲ့ဟိတ်တွေနဲ့ဝေဖန်ထားတယ်နော်ဟောဒီမှာတွေ့ဒါကြီးကြည့်လိုက်နော်အဲ့ဒီထဲမှာဘုန်းကြီးတို့သူကဇောထိုက်တဲ့နေရာမှာ55ပါထိုက်ပြင်မလို့ဒီမှာအာရေဇောအေကေဇောတွေပေါ့နော် အဲဒီဆိုဧကေဇောတွေကြတော့ဒီကဒီဒီဟိတ်ဒီဗီဒီမထိုက်ပြန်တွေ့ဆိုတေးဆိုဒါပဲထိုက်တာဟုတ်အဲ့ဒါကြောင့်ဘယ်လိုဖြစ်လဲဆိုတော့မာကုသိုလ်စိတ်ကြတော့ကြည်လိုက်မာကုသိုလ်စိတ်ညာနာမာကုသိုလ်ညာနာတပြုတ်၄ခုမာကုသိုလ်ညာနာဝိပယုတ်စိတ်၄ခုနော်ဒီ၄ခုညာနာဝိပယုတ်မာကုသိုလ်ညာနာဝိပယုတ်စိတ်၄ခုဒါက သူကအရဒမနဲ့ရတဘူပဲအာယုမပြုတ်နိုင်တာဉာဏ်နဲ့စိတ်တွေကုံတော့အာယုပြုတ်နိုင်အဲ့လိုမှတ်တာအဲ့ဒီမာကုမာကုလိုညာတော်ပြုတ်စိတ်တွေကလောကုတ္တရာကိုအာယုမပြုတ်ခုနကရတမှုရတမှုအာယုမပြုတ်နိုင်တဲ့အတွက်ပြောရရင်တော့ဗျာဒီခုနမာကုသိုလ်စိတ်မာကုသိုလ်ညာနာသပြုတ်စိတ်တွေကူတယ်ရှိတယ် မာကုသိုလ်ညာနာဝိပယုစိတ်၄ခုရှိတယ်အဲ့ဒီထဲမှာမာကုသိုလ်ညာနာတပယုစိတ်၄ခုကရတ္တမေရတ္တဘုကျင်တဲ့အာယုံအလုံးကိုအာယုံပြုနိုင်စိတ်89ပါးဒါကြတော့အာရမဏသင်္ကလှမ်းအာယုံပြုထားမာကုသိုလ်ညာနာဝိပယုစိတ်ကြတော့မာကုသိုလ်ညာနာဝိပယု၄စိတ်၄ခုကြတော့လောကုတ္တရာအာယုံမပြုနိုင် လောကီပြအာယုံပြုနိုင်အဲ့လိုကွာနေဒါတော့အာရမဏ မဟာကုသိုလ်စီ၈ပါးလုံးကအာရမဏပစ္စည်းနဲ့အာရမဏပစ္စည်းတရားပစ္စုပန်တရားတွေမှာပါပေမဲ့လို့ဟောဘာတော့ကြွားသွားလဲဆိုမာဂရိယညာဏတမျိုးစီ၄ခုကြည့်လိုက်မာဂရိယညာဏတမျိုးစီ၄ခုနဲ့နော်မာဂရိယညာဏဝိပယုတ်စိတ်၄ခုနော်အဲ့လိုမျိုးလေးကြည့်မာကုသိုလ်ညာဏမာကုသိုလ်ခုနကစေခုနကသူပြောတဲ့ပုံသားလေးလည်းပြန်ကြည့် ခုနက အပေါ်နာလေးကဒါလေးပိတ်ဒီမှာဒီမှာကြည့်လိုက်ဟောဒီမှာကြည့်လိုက်ဒီဒီအကျိုးတရားဖြစ်တဲ့နေရာမှာကျတော့မဟာကုသိုလ်မှာကျတော့ तू ကအကုန်လုံးပါတယ်ဘာဖြစ်လို့လဲဆိုတော့ तू ကအနောက်ကိုပြန်အာယုံပြုဒီစိတ်နဲ့မဟာကုသိုလ်စိတ်နဲ့အာယုံပြုလိုက်ရင်မဟာကုသိုလ်မှာလည်းညာနာတမျိုးဝေမျိုးနှမျိုးခွဲမှလည်းညာနာတမျိုးကြရတ္တမဲ့ရတ္တဘုချင်းဉာဏ်အကုန်လုံးအာယုံပြုလိုက်မဟာကုသိုလ်ညာနာတမျိုးက မဟာကုသိုလ်ညာဏဝင်ပြုတ်ကြတော့လောကီတရားတွေကိုအာယုပြုတ်တယ်နော်ဒါကြောင့်မို့သူကမဟာကုသိုလ်စေ၈ပါးလုံးကြတော့အာရမဏတိပတိပစ္စည်းတရားပစ္စုပန်ကြိုရရတဲ့မှာပါတယ်ဒါပေမဲ့ဘာကွာသွားလဲမာဂရိယညာဏတံပြုတ်စိတ်မာဂရိယစိတ်က၈ခုရှိတော့အဲ့ကြမာဂရိယညာဏတံပြုတ်စိတ်၄ခုနဲ့မာဂရိယညာဏဝိပုတ်စိတ်၄ခုအဲ့ဒီမှာကြတော့မာဂရိယညာဏတံပြုတ်စိတ်၄ခုပဲ အာရမဏဓိပတိပစ္စည်းပစ္စုပ္ပန်မှာပါနေတယ်ညာနာမာဂရိယညာနာဝိပယုတ်လေးခုကြမပါဘူးအဲလိုမျိုးတွေကွာခြားကြတဲ့ကြပဋ္ဌာန်းကနက်နဲတယ်ဆိုအဲ့ဒီလိုသဘောတရားမျိုးတွေပြောတာပမာကုသစေကြရှစ်ခုလုံးကြီးအကျိုးတရားတွေပါတယ်မာဂရိယကြတော့ရှစ်ခုလုံးအကျိုးတရားတွေမပါပြန်ဘူးအဲ့လိုမျိုးတွေပေါ့မာဂရိယညာနာဝိပယုတ်စိတ်လေးခုကဘယ်မှာဖြစ်ဘယ်ပုဂ္ဂိုလ်မျိုးဖြစ်လဲညာနာပုဂ္ဂိုလ်မျိုးဖြစ်တာ ဒီရဟနာပုဂ္ဂိုလ်စိတ်ထားကြည့်လိုက်ပါနော်ဒီမာဂိယညာနာဝိပယုတ်စိတ်လေးကလောကီပဲအာယုံပြုတာရဟနာပုဂ္ဂိုလ်တွေကလောကီကိုအတိပတိတက်ပြီးလေးနက်နက်ထားပြီးအာယုံမပြုတော့ဘူးလေမပြုတဲ့အခါကျတော့ဒါကြောင့်မာဂိယညာနာဝိပယုတ်စိတ်လေးကိုပစ္စုပန်တရားတွေဖယ်ထားတယ်ဒီမှာကြည့်လိုက်ပါနော်ခုနဒီမှာလောကုတိအပေါ်အပေါ်ဒီဘက်ကကြည်လဲရပါတယ်ဒီမှာအမှဖဲထားသူက ခုနလိုပဲအာယုံပြူတာလေမာကုကရိယာညာနာတမြုပ်စေတေကုမာကရိယာညာညာနာဝိမြုပ်စေတေကုဒီလိုမာကရိယာညာနာဝိမြုပ်စေတေကုကြတော့လောကီအာယုံအာယုံပြူတာဟုတ်ဒီမာကရိယာကရိယာစိတ်ဆိုတာယန္နာပုဂ္ဂိုလ်ပဲဖြစ်တာယန္နာပုဂ္ဂိုလ်တွေကဘယ်လောကီအာယုံအာယုံပြုနေလို့တွေ့ကများမြင်ကများပဲလေအာယုံပြုတယ်ဆိုအဓိပတိတက်ပြီးအာယုံပြုတာမျိုးဆိုလိုတယ်ဒီမှာအဓိပတိက နော်လေးလေးနက်နက်ထားပြီးအာယုံယန္နာပဲဒီအာယုံနေနှစ်သက်သဘောကြောင့်မရှိတော့ဘူးမရှိတဲ့အတွက်မာဂရိယညာနာဝိပယုတ်၄ခုကြတော့ဒီမှာဖယ်ထားတယ်မာကုသိုလ်ကြတော့သူကပုရုဇဉ်သောတာပန်တရားကအနာဂတ်တိုင်အောင် ဖြစ်ထားဘူးအဲ့လိုပုဂ္ဂိုလ်ရာကြည့်ပြီးတော့အာရမဏဒီပတိဖြစ်တာမဖြစ်တာလို့ခွတ်တော့အဲ့လိုတွေဟုတ်လားပဋ္ဌာန်းတရားနည်းနည်းတွေဆိုအဲ့ဒါမျိုးတွေပေါ့နော်အဲ့ဒါမျိုးမှတ်တာ ဘုန်းကြီးတို့ခုနမာကုသိုလ်ညာဏတမာကုသိုလ်စိတ်၈ခုလုံးကြတော့ဘုရုဇင်သောတာပန္တရာကအနာဂဒီပုဂ္ဂိုလ်တွေဖြစ်တာဟုတ်မာကုသိုလ်စိတ်၈ခုလုံးအဲဒီပုဂ္ဂိုလ်တွေကြနှမျိုးလုံးဖြစ်နိုင်တာပေါ့ဘုရုဇင်ပုဂ္ဂိုလ်ဆိုလောကီဆိုလေးနဲ့နဲ့ထားပြီးဒီပြအာယုပြုတ်နိုင်တယ်ဒါကြောင့်မို့ညာမာကုသိုလ်ညာဏဝိယုစိတ်တွေကိုဒီပတိပစ္စည်းတရားရဲ့ပစ္စုပန်တရားတွေမှာထည့်ထားတယ်ဒါမျိုးမှတ်ထားပေါ့လောကုတ္တရာစိတ်လောကုတ္တရာစိတ်ကြတော့နိဗ္ ပံကိုအာယုံပြုတယ်ဒါကြောင့်အရိယာပုဂ္ဂိုလ်တွေပုဂ္ဂိုလ်များရဲ့ကိုယ်ပိုင်စိတ်ဖြစ်နေတဲ့အတွက်အတိပိပစ္စည်းတရားပစ္စုပန်တရားဖြစ်တဲ့ဒီလောကရာစိတ်ပေါ့နော်နိဗ္ဗာန်ကိုသူကအရိယာပုဂ္ဂိုလ်များကြတော့မညာပညာရသွားပြီလေရသွားလောကရာစိတ်၈ပါးဖြတ်သွားဒီလောကရာစိတ်၈ပါးကနိဗ္ဗာန်ကိုလေးနဲ့နဲ့ထားပြီးအာရုံပြုဒီလေးနဲ့နဲ့ဘယ်လောက်ထားလဲဆိုတော့လောကကြီးနေရာထင်ရတာတွေမှာ ဘာလို့လာလဲစိတ်ပြလာငြင်းငွေလာပြီးသူကဖလားသမပချမ်းသာနဲ့နေကြတာဒီသူတို့အရိယာပုဂ္ဂိုလ်များကိုယ့်ကိုဟိုတတ်တည်ရထုံးတာမှမရှိဘူးဒီလိုလောကရာကြုံကြုံသူကဒီကိုယ့်ရဲ့ဖလားသမပဒီဝင်စားပြီးနိဗ္ဗာန်အာယုံပြုနေကြတော့အဲ့ဒီဘယ်ဘုံမှတ်ထားပြီးတော့စေတသိက်ကဟုတ်လားသူကြတော့45ခုပေါ့အာရမဏ ဒီပတိရဲ့ပစ္စုပန်တရားတွေမှာဒေါသအိတမြတ်ကိုဥစားဝိသိကိစ္စပြီးတော့ဗာကျင်တာအပ္ပမညာကိုကျင်လိုက်တော့45ခုပဲအဓိပတိနော်အကျိုးပစ္စုပန်တရားထိုက်လို့လားဒီလိုမှတ်ထားပေါ့ဒီတော့အာရမဏနဲ့အာရမဏဓိပတိမတူဘူးပေါ့ဗျာနော်နောက်တစ်ခုမတူပုံလေးတွေကအာရမဏပစ္စည်းပေါ့အာရမဏပစ္စည်းတို့ကဘုန်းကြီးတို့ ပါဠိလေးကိုလှမ်းကြည့်လိုက်ရင်အာရမဏပစ္စည်းတော်ရယဓမ္မအာရဘယေဓမ္မဥပိသန္တိစိတ်တသိကဓမ္မတိတိဓမ္မဒေသဒေသဓမ္မအာရမဏပစ္စည်းနာပစ္စည်းဟောဒီလိုဟောထားတယ်ဒါအာရမဏပစ္စည်းဟောဒီပရိပစ္စည်းကြတော့ယံယံကရုံကတ်ယံယံဓမ္မကရုံကတ်တော့ဟိုကယံယံဓမ္မအာရဘဒီမှာယံယံဓမ္မကရောအလေးအနက်အာယုပြုတဲ့အာမျိုးကိုသူကဆိုလိုတယ်နော်ပါဠိကအဲ့လိုတွေ꽈နေတယ်အဲ့ဒီနှစ်ခုလေးကြည့်လိုက်ပေါ့နော် အဲ့ဘောကယံယံဓမ္မအာရဘဒီမှာကြတော့ယံယံဓမ္မကရုံကတ္တဝအဲ့လိုအလေးနဲ့အာယုပြုတာမျိုးဟိုကတော့တမ္မာအာယုပြုတမ္မာတွင်းမြအာယုမျိုးဆိုလို့လေနော်အဲ့တော့ဒီမှာအလေးနဲ့အာယုပြုတဲ့နေရာမှာ ဘာကွာသွားတာလဲဆိုတော့ဘုန်းကြီးတို့ဒီနေရာမှာကြတော့ဘုန်းကြီးတို့ဘုရားကအဲ့ဒီနေရာကြတော့ပညာဝါဒတွေပါလေတွားကြည့်ရတယ်ဒီတိုင်းဆိုနားမလဲ ဒီအာရမဏဒီပတိအာရမဏဒီပတိပစ္စည်းတွေရိုးရိုးအာရမဏပစ္စည်းတွေနော်ပစ္စည်းပစ္စည်းပြမတူဘုံတွေကိုပညာဝါဒနဲ့နှိုင်းရှင်ကြည့်မှာပို့သဘောပေါက်တယ်အာရမဏပစ္စည်းမှာပညာဝါဒကြတော့ဒီဒီဟာနဲ့ပတ်သက်ပြီးတော့ကိုကြဟောတယ်နော် ကုသလောကုသလတာကုသလောအကုသလကုသလောဖြာကတတာကုသိုလ်မှာ၃ချက်ဟောတယ်အကုသိုလ်မှာလည်း၃ချက်ဟောတယ် အကုသလောအကုသလအကုသလောကုသလတာအကုသလောပြာကရတာ၃ချက်ပြာကရမှာလည်း၃ချက်ပြာကရောပြာကရတာပြာကရောကုသလတာပြာကရတာအာကုသလတာ၃ချက်အဲ့တော့၉ချက်ဟောတာအာရမဏပစ္စည်းဟောဘုန်းကြီးတို့ဒီယံယံဓမ္မကရုံကတ္တဝါကြတော့အလေးနဲ့ထားတဲ့ဟာမျိုးကြတော့အဲ့လို၉ချက်မရတော့ ကုသိုလ်လုပ်နေကုသိုလ်ကနေကုသိုလ်လေးလေးနက်နက်ထားပြီးစဉ်းစားရင်ဒါအာရုံပြုလို့ရတယ်ကုသိုလ်ကနေကုသိုလ်ကုသိုလ်လုပ်ရင်အကုသိုလ်ဒါလည်းလေးလေးနက်နက်ထားကျေစုပြုနိုင်ကုသိုလ်ကနေပြကြတော့ဒါလည်းလေးလေးနက်နက်ထားပြီးကျေစုပြုနိုင်အကုသိုလ်လုပ်ရင်အကုအကုသိုလ်လုပ်ရင်အကုသိုလ်ကြောင့်အကုသိုလ်ကိုအကုသိုလ်လုပ်ကြတာပြန်အာရုံပြုလေးလေးနက်နက်ဒါဖြစ်တယ်အကုသိုလ်လုပ်ရင်ကုသိုလ်ဒါကြောင့်မရှိတော့ အဲ့လိုတွေကွာခြားမှုရှိတယ်အဲ့ဒါလေးဒီနေ့ပြောပြမှာပေါ့နော်အကုသိုလ်လုံးရင်အကုသိုလ်ကြောင့်အကုသိုလ်အကြောင်းပြုပြီးတော့အကြာကတဆိုလေးနဲ့တထားပြီးအာရုံပြုလို့မရဘူးဒီပိုင်းလေးတွေဘုန်းကြီးတို့တစ်ခုချင်းပြောမယ်နော်ဒါလေးတွေဒီမှာအာဒီဒီဟာလေးနဲ့ပတ်သက်ပြီးဟောတာအပြာကရတဲ့မတူအိုးအာရမဏနဲ့မတူတဲ့ချက်ကတော့ဒီမှာじゃကုသလောကုသလာသကုသလောအာကုသလာသကုသလောပြ၃ချက်ဟောအာကုသိုလ်じゃဒီတစ်ချက်တည်းပဲရတယ် အာရမဏပစ္စည်းကြတော့လေဒါကိုသုံးချက်ဟောဒီကုသိုလ်လိုပဲသုံးချက်ဟောအဲကြသူကလေးလေးနက်နက်ထားရတဲ့အာယုံမျိုးပဲဟောတဲ့အတွက်အဲအဲ့ဒီမှာကုသိုလ်ကြတစ်ချက်တည်းပဲနော်အပြာဝိရသုံးချက်နော်ပြာဝိရပြာဝိရတာပြာဝိရကုသလတာပြာဝိရအကုသလတာဟောသုံးချက်ဒါနဲ့တော့ခုနှစ်ချက်သင်္ချာခုနှစ်ချက်ကိုဒါကိုပြောတာဒီအာရမဏပစ္စည်းကြဒီနေရာမှာလဲသုံးချက်အဲ့လိုမျိုးဟောအဲ့လိုကြွားချချက်ရှိအဲ့ဒီထိပ်ကလေးတွေကိုဘုန်းကြီးတို့ဒီနေ့ ဟုတ်လားတစ်ခုချင်းပြောမယ်နော်ဒီပါဠိတော်ဟောစဉ်နဲ့လည်းကြိုက်ပြီးပြောကြတော့ပေါ့ပထမဆုံးဘုရားဘာဟောလဲဆိုကုသိုလ်ကနေကုသိုလ်ကိုအလေးနဲ့ပြပြုတယ်ကုသလောကုသလတဒါဟောတာနော်ဘုန်းကြီးတို့ကုသိုလ်တွေပြုကြတယ်ပေါ့နော်ကုသိုလ်တွေပြုတဲ့နေရာမှာအဲဒီမှာအကုသိုလ်ပြုမယ်ဟိုပြုခြင်းနဲ့ကုသိုလ်နော်အဲဒီမှာ ုန်းကြီးပါဠိလေးနည်းနည်းကြည့်လိုက်ပါဠိလေးသူဟောတရားပေါ့ပညာဝရမှာဟောထားတဲ့ပါဠိလေးပေါ့အဲ့ဟာလေးကြည့်လိုက်ပို့ကောင်းအဲ့မှာဘာဟောလဲဆိုတော့ဒါနန္ဒတောနော်ကုသလောကုဒါနန္ဒတောဟာသီလသမารိတောဥပောဒရာကာမံကတ္တဝတံကရုံကတ္တဝပစ္စဝကတိကိုလူခဲတာတွေကိုပြန်ပြီးအာယုံကျူတယ်နော်ဒါနဆိုတာလေကုသိုလ်ပဲလေသီလဆိုတာလေကိုကိုသီလစောက်တည်ထားတယ် ဟိုသီလဘုန်းကြီးတို့သီလလုံးကြုံဆောက်တည်ဟောညာပိုင်းပြန်စဉ်းစားကြငါဒီနေ့သီလတွေတိတ်လုံတာပဲဟောလားကိုယ့်ကိုယ်လေးနဲ့ထားဝမ်းမြောက်ဝမ်းသာတွေဖြစ်နေကိုလှူခဲ့တဲ့ကုသိုလ်ကိုကိုလှူခဲ့တာကိုလည်းပြက်ပြန်နုံနုံနဲ့တကယ်ကိုဟိုစိတ်ပါလက်ပါလှူခဲ့တာမျိုးဆိုပြန်အာရုံပြုပြီးပို့ပြီးတော့ထင်ရှားဒါနလှူခဲ့တာလေနော်ဒါကြောင့်ဘုရားဒီမှာပါဟောတယ်ဒါနံတတ္တဝါကိုလှူခဲ့တာတွေများအာရုံပြုမယ်ပြောပါလို့ သီလသမာဓိရဲ့တူကကိုယ်သီလဆောက်တည်တာတွေကိုပြန်ပြီးအာယုံပြုလို့ရတယ်ပြန်နော်ပြီးတော့ဗာဟောပြန်လဲဆိုတော့ဥပောဒရကမ္မကတ္တဝါတဲ့ဥပုတ်သီလဆောက်တည်တဲ့ကာတွေကိုပြန်ပြီးတော့ဆင်ញံနှလုံးသွင်းလို့ရအဲ့ဒါတွေဆင်ញံနှလုံးသွင်းလိုက်ရင်ဒါနလည်းကုသိုလ်ပဲနောက်ကဆင်ញံနှလုံးသွင်းတာဆိုမာကုသိုလ်ညာနာတံပြုံဆင်ញံနှလုံးသွင်းတာကုသိုလ်ပဲသီလလည်းကုသိုလ်ပဲနောက်ကဒီသီလကုသိုလ်ပြန်ဆင်ញံနှလုံးသွင်းတယ် ဉာဏ်နဲ့ဆင်ញံနှလုံးသွင်းတာပေါ့ဥပုပ်တိလာတွေစောင့်တည်တာလေဒါကိုပြန်ဆင်ញံနှလုံးသွင်းလို့ရတယ်ဒါတွေမှဆိုမဟုတ်ဘူးအများကြီးဟောတာဗျာပုပ်ဝေသူစိန်နာတွေတန်ဂရုံကတောပစ္စဝကတိခောတရားတွေအားထုတ်တယ်သမထတွေအားထုတ်တယ်ဝိပဿနာတွေအားထုတ်တယ်တရားတွေလည်းကုသိုလ်လည်းကုသိုလ်မဟာကုသိုလ်ပေါ့ဗျာဒါနကုသိုလ်လည်းမဟာကုသိုလ်သီလကုသိုလ်လည်းမဟာကုသိုလ်ပဲဥပဥပုသီလဆောက်တည်တာလည်း မဟာကုသိုလ်ပဲကုသိုလ်နော်တရားတွေအားထုတ်တဲ့အခါလဲဝိပဿနာဉာဏ်ကြီးဖြစ်နေတာမဟာကုသိုလ်ပဲဇံပိုင်းသွားရင်တော့ဇံတွေရပြီဆိုဇံကုသိုလ်ပေါ့အဲ့ဒါတွေကိုပြန်ဆင်ញံလို့ရနော်အဲ့ဒီကကြကုသိုလ်အာယုန်တွေကုသိုလ်ပြန်ဖြစ်တာနော်လေးလေးနဲ့သူကဘယ်ဟာမျိုးကြောင့်ပို့လေးနဲ့လဲဆိုကိုလုတ်ခက်တာတွေကတကယ်ကိုထက်ထက်တန်တန်လုတ်ခက်တာမျိုးဇံတရားတွေဟိုမှာဇံပိုင်းဇံတရားတွေ အထုတ်လိုက်တဲ့ဇံတွေရတဲ့ဇံဝင်စားတဲ့ဇမထပြီးဒီဇံတရားတွေပြန်ဆင်ញံနော်ဇံကုသိုလ်ဘုန်းကြီးတို့ပုရုဇဉ်သောတာပန်တရားကံဆိုတာကအနာဂံတိုင်းကကုသိုလ်ပဲဇံကုသိုလ်ဒီကုသိုလ်ကိုနောက်ကကမ္မောဒရညာဏတံမြုံနဲ့ပြန်ဆင်ញံတာပဲနောက်ဘာရိယာတိလဲတိခါဂုရဘုံ ကရုံကတ္တဝပစ္ဆောခန္တီနော်တိခါဆိုတာခုနပြောတဲ့ပုရုဇဉ်သောတာပန်တရားကံတိခါဆို ကျင့်နေတဲ့ပုဂ္ဂိုလ်သစ္ခါပေါ့နော်ဒီကဒီကြပြောဒီမှာတော့သောတာပန်တရာကအနာဂံပေါ့မကရံပုဂ္ဂိုလ်တွေလည်းပါတယ်ပေါ့နော်သူတို့ကြတော့ဟုတ်လားသစ္ခါပုဂ္ဂိုလ်ဆိုရင်ဒါပုရုဇဉ်သောတာပန်မဲ့ဆိုင်မှာပေါ့သစ္ခါဂုတဘုံကရုံကတ္တဝပစ္စောခန္တီအဲဒီကိုယ့်ရဲ့ကိုယ်ဘုညာကိုလည်းပြန်ဆင်ခြင်နှလုံးသွင်းလို့ရတယ်အဲဒီသောတာပန်အတွက်ကဒါကိုဂုတဘုညာပေါ့ တရားကံနေကြနာကံနေကြဂုရုဝနေရာမှာဝေါဒံလို့သုံးတယ်ဒိဋ္ဌိနဲ့ဝိသေကိစ္စပယ်သွားတဲ့အတွက်စင်ကြယ်သွားတယ်ဝေါဒံအဲ့ဒီဝေါဒံကိုလည်းစင်ကြယ်နှလုံးသွင်းလို့ရနောက်တိခာမက်ကဟောဒယိတဝမက်ကံကရုံကတ္တဝပိစောခန္တီဟောမက်တွေရတယ်မဲ့ပြီးတော့ဖို့တန်းရပါဘူးဒီမှာတော့ကုသိုလ်အကြောင်းပြောချင်တာဟုတ်မဲ့ဆိုတာလည်းကုသိုလ်ပဲသောတာပတိမဲ့သရဂိုင်းမဲ့နာဂိုင်းမဲ့ရတမဲ့ရကုသိုလ်ပဲအဲကုသိုလ်ကို နောက်မဲ့ရပြီးနောက်ဘုဒ္ဓံရတော့ပြစ္ဆုကနာညာရဟိုနောက်ကပြစ္ဆုကနာညာညာမဟာကုသိုလ်စိတ်နဲ့ပြန်ဆင်ခြင်းဒါကတိခပုဂ္ဂိုလ်တွေပြောတာနော်ရှေ့ကကိုရတဲ့မဲ့ကိုသောတာပတိမဲ့သရယမဲ့နာဂမဲ့ပြန်ဆင်ခြင်းလို့ရနော်ရှေ့ကမဲ့ကလည်းကုသိုလ်ပဲနောက်ကဆင်ခြင်းနဲ့မဟာကုသိုလ်ညာနာတပြုစိတ်တွေကလည်းကုသိုလ်ပဲဒါကုသိုလ်ကုသိုလ်ကြောင့်မကုသိုလ်ဖြစ်တယ်ဒီလိုဘုရားဟောသွားအဲ့ဒါကြောင့်မို့ ဒီပဋ္ဌာန်းပစ္စည်းတွေလေ့လာတဲ့ခါကျရင်ပညာဝါဒနဲ့တွဲပြီးလေ့လာပါတယ်ပြောကြပါနောက်ကုသိုလ်အနေအကုသိုလ်လေးလေးနက်နက်ထားပြီးတော့ကျေစုပြုပုံနေဒီမှာလည်းဘုရားပါဠိတော်ဒါနံတတ္တဝါသီလသမာလေးရေတော်ဥပောဒလကမ္မကတ္တဝါတံကရုံကတ္တဝါအတ္တာရိတိပိဏန္တတိတံကရုံတကတ္တဝါရာဂောဥပိစ္စတိဒိဋ္ဌိဥပိစ္စတိဒီလိုဟောတာအကုသိုလ်အနေအကုသိုလ်လေးလေးနက်နက်ထားပြီးကျေစုပြုတယ်ဆိုတော့ ကိုပြုလုပ်ထားတဲ့နော်ဒါနကုသိုလ်သီလကုသိုလ်ဥပဥပုပ်သီလဆောက်တဲ့ကုသိုလ်တွေပေါ့ဗျာဒါအာယုံပြုပြီးတော့နှစ်သက်သဘောကြတာငါဘယ်လိုလုပ်ခဲ့တာဒါတွေကိုပြန်ပြီးနှစ်သက်လောဘစိတ်နှစ်သက်သဘောကြနှစ်သက်သဘောကြတဲ့ခါကျတော့ဒီအာယုံပြုပြီးတော့ဟုတ်လားဘာဖြစ်လာလဲပထမကတော့ကုသိုလ်လောက်တာပဲ ဒါကိုနှစ်သက်သဘောကြားတယ်လို့ပြောလို့ရတယ်ဒါကိုနှစ်သက်ပြီးတော့ဒီကုသိုလ်အကြောင်းပြပါလို့တယ်တထေဖြစ်ချင်တာယာရုတို့ချင်တာလို့ယာရုမြဲချင်တာလို့ပညာတတ်ဖြစ်ချင်တာလို့လူဘဝနတ်ဘဝဟုတ်လားဖြစ်ချင်တာလို့ဒါမျိုးတွေပေါ့နော်အဲဒီကကြသူကဒါကိုကုသိုလ်အကြောင်းပြပြီးနောက်ကလောဘတွေဖြစ်တာအဲကြောင့်ကုသိုလ်ကြောင့်မို့အကုသိုလ်ဖြစ်တယ်ဆိုတော့ဒါကိုပြောချင်တယ်အဲဒီကုသိုလ်ကိုတာယာပြီးတော့ ตายရတယ်နှစ်သက်တယ်ဒီตายရတယ်ဒီဟာပဲအကြောင်းပြပြီးတော့လောကီအာယုန်တွေကိုတောင်းတပြီးလောက်ထားပါပဲအဲ့ဒါကိုဆိုလိုပါအဲ့ဒီကကြပါပြည့်လေလောဘဖြစ်တော့နော်ဒီဟာကြောင့်ငါဒီကုသိုလ်လုပ်ခြင်းကြောင့်ငါတတိဖြစ်ခြင်းနဲ့ပညာတတ်ဖြစ်ခြင်းနဲ့တကယ်ကိုအကျုံမောကြီးဖြစ်ခြင်းနဲ့လောဘတွေနဲ့ရှင်တွဲတော့ကုသိုလ်ကြောင့်မအဲ့လိုမျိုးဖြစ်သွားရင်နော် ကုသိုလ်ကြောင့်အကုသိုလ်ဖြစ်တယ်ဒီလိုမှတ်ထားပေါ့အဲနောက်တစ်ခုသွားကြအောင်နောက်တစ်ခုကြတော့ ကုသိုလ်ကနေပြီးအဘဇာကတကိုလေအဘဇာကတဆိုတာဘုန်းကြီးတို့မှတ်ထားမှာဘုရားဟောတရားတွေကကုသိုလ်အကုသိုလ်ဝိပယ်ကရိယာယုတ်နိဗ္ဗာန်ဒီလိုမှတ်ထားကုသိုလ်အကုသိုလ်ဒါကုသိုလ်အကုသိုလ်အကုသိုလ်အကုသိုလ်ဒါနားလေအဘဇာကတအကြဆိုကုသိုလ်အကုသိုလ်မဟုတ်တဲ့တရားတွေအဘဇာကတစိတ်တရားကုသိုလ်စိတ်အကုသိုလ်စိတ်ဝိပက်စိတ်ပြာကတဝိပက်စိတ်ကရိယာစိတ်ဝိပက်စိတ်ကရိယာစိတ်ကလည်းပြာကတယုံနဲ့နိဗ္ဗာန်ပဲပြာကတအလုံးမှတ်တာ ဒီပါကုသူကနေပြီးအဗျာကတကိုလေးလေးနက်နက်ထားပြီးတော့ဟုတ်လားခြေစုအဓိပတိပစ္စယတတ္တိဖြင့်ခြေစုပြုရဲဆိုဘာပြောရလဲဘုရားကပညာဝါဒကြောင့်တိတိကျကျထုတ်ပေါ်သွားအရာမက်ကဗုဒ္ဓဟိတဝမက်ကံကရုံကတ္တဝပစ္စယကတိယန္နာဖြစ်သွားတယ်နော်ယန္နာပုဂ္ဂိုလ်ဟာယန္နာပုဂ္ဂိုလ်ဟာ မဲ့ရအရတ္တနာဂံကနေဆက်အထောက်လိုက်တာအရတ္တမဲ့ရမယ်အရတ္တကိုရမယ်ပြီးတော့ပိဿကနာညာနေဖြစ်မယ်ပေါ့ပိဿကနာညာဆိုကိုရတဲ့တရားတွေကိုပြန်ဆင်ញံနှလုံးသွင်းဘုန်းကြီးတို့သောတော်ဘာသနာကံကြမာဂုညာနာတံပြုတ်စိတ်နဲ့ဆင်ញံနှလုံးသွင်းတာယဟနာကြကုသိုလ်အကုသိုလ်မဖြစ်တော့ကရိယာပဲဖြစ်တယ်ကြည့်လိုက်ဒီမှာမာဂရိယညာနာတံပြုတ်စိတ်လေးကိုရတာဓာတ္တမဲ့ကိုမာဂရိယညာနာတံပြုတ်စိတ်လေးခုနဲ့သူကဆင်ញံနှလုံး လွှင့်လိုက်တော့ကုသိုလ်အနေနဲ့ပြန်ပြီးလာဖြစ်တာဒါလေးတွေမှတ်တာဒါကိုကုသိုလ်အနေနဲ့ပြန်ပြီးတော့လေးနဲ့နဲ့ဒါအာရုံပြုတယ်ဒါကြောင့်ကုသိုလ်ကြဒီမှာ၃ချက်ဒါဘုရားဟောတာဒါလေးမှတ်တာနော် အကုသိုလ်ကြကြည့်လဲတစ်ချက်ပဲကြာအကုသိုလ်ကြတော့ဘုရားကဘာဟောတာလဲဆိုတော့အဲသူကဘာမှထူးထွေမရှိတဲ့ခါကျတော့ အာဟုသူအာဟုသူတွေလောက်တယ်အာဟုသူလုံရင်လုံနေဒီကိုလောက်ခဲ့တဲ့အာဟုသူကတိတ်အားကောင်းတော့ဟာသူများပစ္စည်းတွေရှာဖွေသူများကိုပစ္စည်းရှာဖွေတဲ့ကမတရားရှာဖွေတယ်မတရားလောလောဘစိတ်နဲ့ရှာဖွေတယ်ရတော့ပိုးလို့ကျင်တယ်ပေါ့ဗျာအဲပိုးလို့ကျင်တော့ပိုးပြီးသဘောကျကျင်တာဗျာငါဘယ်တော့မှဘယ်လိုရှာခဲ့တာပစ္စည်းဘယ်တော့ချမ်းသာလဲဟုတ်လားနောက်ရှာရင်လည်းဒီလိုရနေတာပဲ ကိုအရင်ရခဲ့ဘူးလားအာယုန်ပြီးနောက်ထပ်လောဘတွေထပ်ထပ်ထပ်ထပ်ဖြစ်တော့နာယာကံကရုံကတ္တဝံတာအတာရိပိဏန္တတိဒီလိုဟောတာဟုတ်လားအကုသိုလ်အကုသိုလ်ကိုဖြစ်ခဲ့တဲ့နော်ကိုရခဲ့တဲ့ပစ္စည်းပစ္စယအာယုန်ပြီးဝမ်းမြောက်ဝမ်းသာဖြစ်တယ်နော်လောဘနဲ့လည်းပြန်ဝမ်းမြောက်ဝမ်းသာဖြစ်တယ်ဒါကြောင့်မို့ရှိကလည်းလောဘစိတ်ပဲရှားတော့လည်းလောဘစိတ်နောက်ကနေတခါအဲ့ဒါကိုကျင့်နာဝမ်းသာတယ်ပဲဒီလောဘစိတ်နဲ့ပဲလောဘ ကျေနပ်ဝမ်းသာမှုတွေဖြစ်တော့အဲကြောင့်အကုသိုလ်ကာကုသိုလ်ကနေအကုသိုလ်လေးနဲ့ထားပြီးကျေစုပြုတယ်ဒီဒီတစ်ချက်ပဲရှိတယ်အဲဒီနေရာအကုသိုလ်နဲ့ကုသိုလ်လေးနဲ့နဲ့ထားပြီးကျေစုပြုနိုင်မှာမပြုနိုင်ဘူးပေါ့ဗျာနော်ကုသိုလ်ကနေအကုသိုလ်လေးနဲ့ကုသိုလ်ဖြစ်နိုင်မေးနော်အာရမဏဓိပတိမှာကုသိုလ်ကအကုသိုလ်ကနေကုသိုလ်ကိုလေးနဲ့အာယုံပြုလို့ဘုရားမဟုတ်ခဲ့ဘူး အကုသိုလ်သဘောတရားအကုသိုလ်ကိုလေးနည်းနည်းအာယုံမပြုရဘူးလို့ထကရာဒီကဆရာတို့ဘေးမှာတော့အဆုံးဖြတ်ပေးကြတာလည်းတရားဥပမာပညာဝါဒမှာကအကုသလောဥဒလတာဒီလိုထက်ပြီးမဟောဘူးဗျရိုးရိုးအာရမဏပစ္စည်းတွေကじゃဒီလိုဟောခဲ့တယ်ဒီအာရမဏဒီပတိပစ္စည်းကမဟောဘူးအဲဒီကို မဟောတဲ့အတွက်အကုသိုလ်ကုသိုလ်ကလေးလေးနဲ့တထားပြီးတော့ အာယုမပြုဘူးလို့ဆုံးဖြတ်ပေးတယ်ပေါ့အာဟုသောကုသိုလ်လေးနဲ့အာဟုသောကုသိုလ်လေးနဲ့ထားအာယုမပြုနိုင်ဘူးဒီလိုမှတ်တာနောက်ပြီးတော့ကုအာဟုသောဗျာကတကိုလေးနဲ့နဲ့ထားပြီးကျေစုပြုနိုင်သလားဆိုတော့ဒီမှာလဲဖះကဟောမထားနော်ဟောမထားတဲ့အတွက်အာဟုသလောဓမ္မောအဗျာကတဒီလိုမဟောထားဟောမထားတဲ့အတွက်ဘာပဲတစ်ချက်ပဲရတော့ပေါ့နော်အာဟုသလောဓမ္မောအာဟုသလဓမ္မတာ အဓိပတိပစ္စည်းနာပစ္စည်းရောဒီတစ်ခုပဲရတယ်လို့မှတ်ပါနောက်တစ်ခုသွားကြအောင်လို့ဗျာကရကြတောက်ချက်ရတယ်အာရမဏပစ္စည်းနဲ့အတူတူပဲတူတယ်ပေါ့ဗျာဟောပေါ့အဲတော့ပထမဆုံးကြည့်လိုက်ဗျာကရဓမ္မောဗျာကရသဓမ္မတာနော်အဓိပတိပစ္စည်းနာပစ္စည်းရောဘုရားကြတိတိကျကျဟောသွားဘာဟောသွားလဲဆိုတော့နော်အရဟဖလံကရုံကတ္တဝပစ္စဝကတိဒီမှာအရတဖို့ ဒါလေးကိုပြောနော်အရတ္တဖို့ကိုကယန္တာပုဂ္ဂိုလ်ဆိုအနာဂါနဲ့အထုတ်လိုက်တဲ့အရတ္တမေရမယ်ပြီးတော့အရတ္တဖို့ရမယ်ပြီးတော့ပိဿကနာညာဖြစ်ဒီအရတ္တဖို့ဆိုတာကဝိဘတ်စိတ်ပဲဖြာကတနော်နောက်ကဗျာကရနဲ့ဆင်ခြင်ဒီနောက်ကဆင်ញင်တယ်ဆိုပိဿကနာညာယဟနာဖြစ်တဲ့အတွက်မာဂရိယညာဏတပ္ပယ၄ခုနဲ့ပဲဆင်ញင်တာ ရှေးရတာတဘောလဲဝိဘက်နော်ဒီမာဂရိယညာနာတံပြေဝကရိယာပေါ့ဝိဘက်ဆိုကရိယာဆိုဗျာကတလို့ခေါ်တယ်ဒါဟောဗျာကတော့ဗျာကတတဗျာကတော့ဗျာကတတကြာနှစ်မျိုးဟောတာနောက်တစ်ခုကနိဗ္ဗာန်ကရုံကတ္တဝါနော်နိဗ္ဗာန်အာယုပြုပြီးတော့လဲဆင်ញံတယ်ဘုန်းကြီးတို့ဆောစောပြောခဲ့ပြီဗျာကတဆိုဝိဘက်ရဲ့ကရိယာရဲ့ရုပ်ရဲ့နိဗ္ဗာန်နိဗ္ဗာန်အာယုပြုတယ်နိဗ္ဗာန်ဆိုဗျာကတနော် ဆင်ញင်တယ်အာနာစီမာဂရိယညာနာတပစ္စည်းလေးခုနဲ့ဆင်ញင်တာပဲဒါပဲအရဟတဘုကိုလည်းဆင်ញင်လို့ရတယ်နိဗ္ဗာန်ကိုလည်းဆင်ញင်လို့ရတယ်ဒါတွေဒါဘုန်းကြီးတို့မဲ့ဖို့ရဖြစ်စဉ်နဲ့ပြစ္ဆကရညာနဲ့ဒါကလနာကြားဦးတာပေါ့နော်ဒါကြောင့်ဘုရားကနိဗ္ဗာန်ဖလတ်တာနိဗ္ဗာန်ကနိဗ္ဗာန်ကနေပြီးတော့ဖို့ကျေစုပြုတယ်နော်ရတ္တဖို့ရသွားရင် နိဗ္ဗာန်အာယုံပြုပြီးရအဲ့လိုဖို့ဖိုးရရသွားဘယ်ဖိုးပဲရရနိဗ္ဗာန်အာယုံပြုနော်နိဗ္ဗာန်ကအကြောင်းဖို့စိတ်၄ပါးကအကျိုးပဲဒါကိုဖရာကပါဟောတယ်နိဗ္ဗာန်တော့ဖလတာအဓိပတိပစ္စေနာပစ္စယောဒီလိုဟောတာဖို့စိတ်၄ပါးရရင်မက်စိတ်တို့ဖို့စိတ်တို့ဆိုတာနိဗ္ဗာန်ကိုအာယုံပြုနာဒါကိုတာမအာယုပြုတာမဟုတ်နော်တကယ်ကိုလေးနက်နဲ့အာယုပြုတဲ့သုံးမျိုးပြောတာ ဒါကြတော့အရိယာပုဂ္ဂိုလ်များကြတော့ပုံနားလေသဘောပေါက်တာပေါ့နော် သူတို့ကိုယ်တိုင်တော့ဒီမဉ္ဇဉ်ဖွညာနေရတာတော့နိဗ္ဗာန်ကိုတကယ်အာယုံပြုအဲဆိုသူတို့ကပုံသဘောကျနေတဲ့ပုံနားလေလို့တော့မရသေးတဲ့ပုဂ္ဂိုလ်ကြတာအဒီလောက်ဒီလေးလေးနဲ့ဒါဖြစ်ချင်မှဖြစ်မှာဖြစ်ဖို့လည်းမလွယ်ပါဘူးကိုမမရဘူးပြီနောက်တစ်ခုသွားမယ်အဗျာကတောဓမ္မောကုသလတာဓမ္မတာဗျာကရဆိုခုနတွေမှာဒါဝိဘတ်တို့ ကရိယာတို့နိဗ္ဗာန်တို့ရုပ်တို့ဒါတွေကိုခေါ်တယ်နော်ဒီနေရာမှာဘုရားဘာဟောလဲဆိုအပြာရောဓမ္မောကုသရတဓမ္မတာဟုပါဠိလေးနဲ့တိခါဖလံကရုံကတောပိစ္ဆုခန္တီတိခါဆိုသောတာပန်တရားကနာကံဒါအကြမြတ်တာဒီတိခါပုဂ္ဂိုလ်ကသူတို့ရတာပို့ကိုပြန်ပြီးဆင်ကျင်တယ်နော်သောတာပတိဖို့တရားကိုင်းဖို့နာကိုင်းဖို့ဖို့ဆုံးမတော့တာပါလေ ဝိပတ်တေပြတာပြကတာနောက်စင်ကျင်နဲ့မာကုသိုလ်ညာနဲ့သောတာပန်တရားကနာဂံဆိုသူတဏ္ဍမှာမာကုသိုလ်ညာနဲ့တပြုတ်စိတ်လေးခုလေစင်ကျင်ကဒီတရားနဲ့စင်ကျင်တာအဲ့ဒါဗျာဖြာတော့ကုသလဒီနေရာမှာကြတော့ဟိုကိုလည်းဆင်ញင်လို့ရတယ်ဒီသောတာပန်တရားကအနာဂါမြနိဗ္ဗာန်ကိုလည်းဆင်ញင်ကိုရတာလည်းဘုဆင်ញင်မယ်နိဗ္ဗာန်ကိုဆင်ញင်မယ်ဒါဘုန်းကြီးတို့ ပစ္စကနာဝိထီတွေခဏနာပြောခဲ့တယ်နော်အဲ့ဒီတော့ကဒီအရိယာဖြတ်သွားလို့ရင်ကိုရတာမက်ကိုဆင်ခြင်လို့ရတယ်နိဗ္ဗာန်ကိုဆင်ခြင်လို့ရတယ်ဒါကနာပြောဒါအဓိပတိအာရမဏအဓိပတိကိုရည်ရွယ်ပြောနေတာဒါကိုကြည့်ပြီးဘုရားကသစ္ခာဖလံကရုံကတ္တဝပစ္စောခန္တီနိဗ္ဗာန်ကရုံကတ္တဝပစ္စောခန္တီသောတာပန်တရာကနာဂံပုဂ္ဂိုလ်များကိုရတဲ့သောတာပန်ပုဂ္ဂိုလ်သောသောတာပတိသောတာပတိကိုအာယုပြုတဲ့ဒါပြကတ္တ တရာဂံတရာဂံဖို့အာယုံပြုမယ်အနာဂံအနာဂံဖို့အာယုံပြုမယ်ဘာနဲ့အာယုံနော်ဒီဒီဖို့ကိုဘာနဲ့ဆင်ញနောကမာကုသညာနာတံပြုတ်လို့ဒီဖို့တွေကဘယ်မှာရနိဗ္ဗာန်အာယုံပြုနေဒီနိဗ္ဗာန်ကိုလည်းဆင်ញလို့ရတယ်ဒီလိုမှတ်ထားနောက်တစ်ခုနိဗ္ဗာန်မကတာဟောအဲ့ဒီလောက်မကဟောတာရှိသေးတယ်နော်နိဗ္ဗာန်ကိုတဗုဒ္ဓနိဗ္ဗာန် ဝေါဒနာတမက္ကတာဟောအများကြီးဟောသွားနော်အဲဒါနိဗ္ဗာန်ကဂုတပုညာနော်ဂုတပုညာနိဗ္ဗာန်ကိုဂုတပုညာရတာနဲ့ဒီပိုင်းနဲ့နိဗ္ဗာန်အာယုပြုနေအဲနိဗ္ဗာန်ကအကြောင်းဂုတပုညာအကျိုးပေါ့အဲ့ဒီမှာလဲဒီနေရာမှာအဲ့ဒါလဲကုသိုလ်ဖြာကတာတောင်းနိဗ္ဗာန်ကဖြာကတာနောက်ကဂုတပုကကုသိုလ်ပဲကုသိုလ်ပဲရှိသေးတယ်အဲ့လိုမှတ်ထားနောက် နိဗ္ဗာန်ဝောရဏတာဒါသောတာပန်အတွက်ကနိဗ္ဗာန်ကိုကုတ္တဗုဒ္ဓလို့ခေါ်တယ်သောတာပန်တရားကနဲ့နာဂန္ဓကြအတွက်ကြနိဗ္ဗာန်ကုတ္တဟောရဏတာသောတာပန်ခိုက်တာမှာကုလူပုညာဖြစ်တယ်သောတာပန်နေကြော်သွားပြီးတရားကနာဂံရောက်သွားပြီးဆိုမဂ္ဂဝီတီတွေပြန်ဖြစ်ကြပြီးဆိုရင်ဒိဋ္ဌိနိဝိသေကတာသောတာပန်နေမဲ့ရတာပြန်တဲ့အတွက်စင်ကြယ်သွားတဲ့အတွက်ကုလူပုညာစာ အောက်သောတသရာဂမိမက်ဖို့ရပြီဆိုဝေါဒံလို့သုံးတယ်ဒီဝေါဒံလည်းနိဗ္ဗာန်အာယုံပြုတာနိဗ္ဗာန်ကဖြာကတာတရားဝေါဒံကကုသိုလ်တရားဒီလိုမှတ် နောက်နိဗ္ဗာန်မက္ခတာနိဗ္ဗာန်နိဗ္ဗာန်ကို သောတာပတိမက်စိတ်တရားကိုင်းမက်စိတ်နာကိုင်းမက်စိတ်ရတ္တမက်စိတ်၄ပါးလုံးအာယုံပြုဒါပြနိဗ္ဗာန်အပြာကတာတရား မက်ဆေ့လေးပါဆိုကုသိုလ်တရားဒါတော့အပြာကတော့ကုသလတာအဲ့လိုနည်းနည်းနည်းနည်းတွေဟောတာပေါ့နော်အဲကြောင့်ပဋ္ဌာန်းသင်တဲ့အခါကျတစ်ချိန်တစ်ခါလောက်နဲ့ပြန်နားတယ်သလကတလေ့လာမှနားတယ်သဘောပေါက်တယ်နောက်တစ်ခုတော့ကြောင့်အပြာကတော့ဓမ္မောနော်ဒီမှာကြည့်လိုက်ပြာကတော့ဓမ္မောအကုသလတာဓမ္မတာဒီပတိပစ္စေနာပစ္စေယောအဲ့ဒီမှာကြတယ်ပါ ပါဠိလေးနဲ့နော်ဒီပါဠိမှတ်ထားပညာဝါဒလေးစက်ခုံကရုံကတ္တဝအတ္တရေတိဟုတ်လားတာမန်ပုဂ္ဂိုလ်အနေနဲ့ကြည်လိုက်လေကိုမျက်စိလေးကိုဟုတ်လားတာနေတဲ့ပုဂ္ဂိုလ်ကြီးသည့်တရားတာတော့မှာပဲမျက်ခုံးမွေးလေးတာလဲမျက်တောင်လေးတာလိုက်တာပြီးတော့ကိုယ့်ကိုယ်သဘောကျတော့စက်ခုံကရုံကတ္တဝအတ္တရေတိကိုပြင်နာလေးသဘောကျကိုတတ်ပုံလေးတတ်ပုံလေးရပြီးသဘောကျအဲဒီ ရှိကမျက်စိကိုကြောင်းပြပြီးနော်ပြပြမှုကြောင်းပြပါလို့လေတံကရုံကတဝရာဂောပိစတိနှစ်သက်သဘောကြတာပေါ့ဗျာနော်မျက်စိဆိုတာပါလေရုပ်ပဲလေသကုတာရရုပ်ရုပ်ဆိုတာဖြာကတာပဲနော်နိဗ္ဗာန်ရုပ်ပဲအဲ့ဒီအပြာကရာယုတ်ကမှနောကသဘောကြလောဘစိတ်ကသဘောသဘောကြတဲ့လောဘစိတ်ဖြစ်တာပေါ့ဗျာလောဘစိတ်စာအကုသိုလ်ပဲနော်အဲ့ဒီမှာဘုရားအများကြီးဟောတော်ပါတယ်နော် ဒိဋ္ဌိလည်းဟုတ်လားအာသူရယောက်ျားဟာငါးမျက်စိလေးလှလိုက်တာဒိဋ္ဌိပေါ့နော်တကယ်တမ်းကျရုပ်တဘာဝနာတဘာဝပဲရှိတာဒါလည်းငါးမျက်စိသူ့မျက်စိသူ့မျက်မျက်စိလည်းသဘောကျမှာကိုယ်မျက်လုံးလေးလည်းသဘောကျတာမျိုးတွေပေါ့စကုတာရာယုနော်သူ့မျက်ခေါင်းလေးနော်ပြည့်ပြည့်တာသဘောကျအာသူပဲငါပဲဒါဒိဋ္ဌိဟာလို့ဖြစ်တာနော်ဒိဋ္ဌိဆိုအာကုတ္တတရားပဲလေဒိဋ္ဌိကပဲလောဘစိတ်ထဲမှာပါတော့ဒိဋ္ဌိကတံပြုတ်စိတ်ဒါဖြစ်တာ ဒေဇဝိပယုတ်နဲ့ကြည်ရင်တော့လောဘစိတ်၈ပါးလို့ပြည့်ပြည့်တော့မာနာလည်းဖြစ်တာဟောငါသိလာပါလားငါသိတော့ပါလားအစာယုံနော်ဒါကစက္ခုတွေဟိုကြည်ပြီးသားရသလားအတန်သောတံကရုံကတ္တဝတံအတ္တရိဝိနန္တိကျောကိုယ်တန်လေးကိုသဘောကျတချို့ကလည်းသူများတချင်းတာသူများတန်လေးသိသဘောကျသဘောကျတော့သောတ နော်သူများအတန်ကိုကြားပြီးတော့သဘောကျတယ်ဆိုသဘောကျတာလောဘပဲအဲ့လိုမှသောတာသူများအတန်ဆိုတာတတသောတာယုတ်အနတ်နော်ကာဏအနတ်လေးတွေကိုလည်းသဘောကျတတ်တယ်နော်အနတ်ဆိုတာကာဏပဒါရယုတ်အဲ့ဒီသဘောကျတဲ့စိတ်ကလောဘပဲဒါကြောင့်မို့အပြာကရအပြာရောဓမ္မအကုသလဓမ္မတာအဲ့ဒါကိုပြောစားစရာစားစရာတွေကျွေးမွေးကြပြီ လက်ပြန်ဆိုဘုန်းကြီးတို့ကြောင့်ကတိဝါစုပွဲပေါ့နော်ဒီနေ့ဗီယက်နမ်မိသားစုတစုလာတယ်လာတော့အရှင်တို့ကဘုန်းကြီးသူရဲ့ညီမတွေမားတွေဘုန်းကြီးကြောင့်မှသေလာခြင်းကိုပူတာလာရင်ပြီးတော့ဗမာလည်းကြာကြီးနေဘူးလားဆိုဗမာမဟင်းကကြိုက်တော့ကြောင်းရောက်တဲ့ခါကျသူတို့ကဗမာစားစားဆိုပြန်ဘုန်းကြီးကကြိုက်တာမိဥပ္ပိရိယ ။လက်ဖြာမှာလာခဲ့တဲ့တို့ကြောင့်ကိုမင်းကမရှိဘူးနဲ့ဖြတ်ကြကျွေးမှာဖိကြီးကျွေးမှာလာခဲ့ကိုကြိုက်တဲ့အစားသာသဘောကျတော့ဒါစေဝပဒနော်။စေဝပဒရာယုံမိပြုပြီးတဏှာဖြစ်တာပေါ့ဗျာ။မှတ်ထားမယ်နော်။စားစရာလေးအာယုံပြုပြီးတဏှာဖြစ်တာ။ကာယပဒရာယုကိုကြည်ဟာကိုခန္ဓာကိုချိုးစစ်သဘောကျတာလေးတွေမြခန္ဓာကိုချိုးစစ်သဘောကြတာလေးနော်ခန္ဓာကိုယ်ကကာယပတာတာယုတ်ကြီးပဲ သဘောကြတာလောဘအဲဒါကြောင့်မို့အပြာကတော့အကုသလတာဒီလိုမှတ်မယ်နော်ဟောရူပေအစင်းအာယုန်တွေအမျိုးမျိုးတွေ့ရတယ်အဲဒီမှာလည်းအဲ့ဒါအကြောင်းပြုပြီးတော့အတ္တလေးဒီပိဏနေဒီဟောတွေ့သမျှအားလေးသဘောကြတော့ဒါကြောင့်ဒီခေတ်ကလေးကစီဝါရေးမှာသိပါနာမှုရှိနော်ပစ္စည်းတွေလည်းအမျိုးမျိုးဒါတော့ဒါပဲပုံစံမျိုးမျိုးနဲ့ထုတ်မတူအောင်ကားလို့လည်းဒီတိုင်းအဲသဘောကြ အဲ့ဒါဝယ်ကြပြီးตายရတာပေါ့နော်အတန်နေตายရမယ်အနတ်နေตายရမယ်ရာသာစားစရာတွေตายရမယ်အတွေ့အထိတွေตายရမယ်ဝုထုအရိယဝုထုဒါတွေตายရရှိကအဲ့ဒီရူပတာရခန္ဓာဓာတာခုတ္တပအရိယဝုထုယောဒါတွေကရုပ်တည်ဆိုတော့အဖြာဒတရားပေါ့နော်နောက်ကဒါဝตายရတဲ့လောဘလောဘဖြစ်ပြီဆိုတော့ဒိဋ္ဌိလည်းပါတာပေါ့လောဘစိတ်ရှိပါတယ်မှာ ဒိဋ္ဌိကတံပြုတ်ဆိုဒိဋ္ဌိပါတာဒိဋ္ဌိကဝိပြုတ်ဆိုမာနဖြစ်တာဒီပေါ်မှာตายရတဲ့နှစ်သက်တဲ့လောဘဒီပေါ်မှာငါတို့ဘာယောက်ျားမိမထင်မယ်ဆိုဒိဋ္ဌိပါရောဟောငါပဲသူပဲလို့ငါပဲဟောငါတိတ်တော်တာပဲငါဉာဏ်လုံးတွေကတိတ်လာတာပဲဟုတ်လားငါမြို့သားတန်တွေကတိတ်ကောင်းတာပဲငါမြို့သားတွေကတိတ်လာတာပဲအစာကြီးလို့ဒါကြမာနကပါသွားတယ်။ဒါလောဘပါပြီးတော့ဒိဋ္ဌိတို့ မာနတို့ကပါတာပေါ့ဗျာဒီမှာတော့ဘုရားကဒါကောဥပ္ပစီဒိဋ္ဌိဥပ္ပစီပြောဟောတယ်မာနတော့ပါမသွားဘူးဒါပေမဲ့လို့လောဘဥပ္ပစီ၈ပါးလုံးဖြစ်မှာတော့မာနပါပြီလေဒိဋ္ဌိဝိပုကမာနနဲ့ရှင်တာကိုအဲ့လိုမှတ်ထားအဲ့မှာကြည်လိုက်တဲ့ခါကျတော့ဒီအာရမဏပစ္စည်းမှာじゃဒီနေရာမှာဟုတ်လား၉မျိုးရတယ်ကုသိုလ်မှာ၃မျိုးအကုသိုလ်မှာ၃မျိုး ဗျာကရမှာတုံးတော့အာရမဏဓိပတိကြတကယ်အလေးနဲ့ထားတဲ့ဟာမျိုးကြတော့ကုသိုလ်မှာ၃မျိုးအကုသိုလ်ကြ၁မျိုးပဲရအဗျာကရကြတော့ဘယ်နှမျိုးရ၃မျိုးပေါ့9မျိုးပဲရဒါအာရမဏဓိပတိနဲ့ရိုးရိုးအာရမဏနဲ့အာရမဏဓိပတိအဲ့လိုမျိုးကွာသွားတယ်နော်ဒါကြောင့်ပဋ္ဌာန်းရဲ့သဘာဝတွေသဘောသဘာဝတွေလိလာတွေကနာယူရကကြလိလာများများလိလာဘုန်းကြီးတို့တော့သင်တဲ့အခါကျတော့ စာအုပ်တွေအများကြီးကြည့်တယ်ခြားဆရာတော်တွေခြားဟောတဲ့ပုံကိုယ်တွေအများကြီးဘုန်းကြီးစုထားလိုက်ကြည့်ရသဘောမပေါက်နိုင်တကားကြောင့်နော်ဒီလက်ကြည့်တခါလေးလာမရခဏခဏလေးလာနေသင်ကြားနေကျန်ကြီးပဋ္ဌာန်းကျန်ငယ်ဆန်ကျန်လက်တာတို့ကျန်ကြီးထဲမှာဒီပဋ္ဌာန်းကျန်ထက်ဆုံးမယ်နားလည်းသဘောပေါက်ဖို့ထထမမထထလေးလာမယ်နာယူရမယ် ဟိုဆရာတွေဟောလာတဲ့နာယူတီဆရာတွေဟောလာတဲ့နာယူပေါ့စနစ်တကျသင်ထားတဲ့တရားမျိုးစနာရတယ်စနစ်တကျမဟုတ်ဘဲနဲ့ဟောရင်တော့အမှတ်တွေလွဲသွားနိုင်တယ်အဲလိုကိုယ့်ကိုရွေးချယ်ပေါ့အဲတော့ဒီတရားတွေလေးနားတဲ့သဘောပေါက်ဖို့ဘာလို့အောင်လဲဒီပစ္စယနေတွေတာလောက်တယ်လေးလာမှနော်ပစ္စယနေတာဆိုခုနပရမဆုံးဟုတ်လား ဒီပရိပစ္စယောဒီသာနာဒီသာနာတံပြေကဒါပစ္စယနေကဒီပစ္စယနေတာကိုနားလည်ကြပါလေပညာဝါဒဟောဒီဒီဟာပညာဝါဒပါဒါတွေကိုကြည်ရပြီးတော့အာရမဏသင်္ကအာရမအာယုံပြုနည်းတွေလည်းနားလည်ဒါကြောင့်သိညိုတွေနဲ့ဒီမှာဒီမှာသင်္ဍမှာသင်ပေးနေတာလေ့လာအဲ့ဒီ၃ချက်ပေါင်းစုံလေ့လာမှအဲ့ကြမှာအာရမဏပစ္စည်းနဲ့ရိုးရိုးအာရမဏပစ္စည်းနဲ့အာရမဏတိပိပစ္စည်း ကိုယ်ကိုပြပြနားလည်းသဘောပေါက်လာအဲ့လိုနီးအဲ့ဒါဆိုရင်တော့ပိုကောင်းတာပေါ့နော်အဲ့တော့ဒီမှာကဘုန်းကြီးတို့သင်နေတယ်ဆိုတာကဒီလုပ်ငန်းပိုင်းကိုအဓိကပြောချင်တာဟုတ်ဗျနော်လုပ်ငန်းပိုင်းနည်းနည်းလေးနားလည်အောင်သဘောပေါက်နည်းနည်းလေးပြောချောင်းလုပ်ငန်းပိုင်းကအရေးကြီးတာလုပ်ငန်းပိုင်းအရေးကြီးတယ်ဆိုတော့ဒီမှာဘုန်းကြီးတို့ ပထမဆုံးကြည့်လိုက်ဒီပဋ္ဌာန်းတရားတော်တွေကိုလေ့လာတဲ့အခါမှာသန္တာဒီပိသန္တာဝိရိယစိတ်ယုတ်တရားနံတရားတွေအဓိကဒါပြောတာပဲနော် စိတ်ကြောင့်ကျတဲ့စိတ်ဓာတ်ဒါနံတရားတွေနောက်ကယုတ်တရားတွေနော်ယုတ်တဘာဝနံတဘာဝတွေတတ်တတ်ပဲဘုရားဟောသွားနော်အဲ့လိုတွေမြင်အောင်ကြည့်ရတရားထုတ်ပြီဆိုနံပါတ်1ဘုန်းကြီးတို့ကနော်ပြောတယ်ယုတ်တဘာဝနံတဘာဝမြင်အောင်ကြည့်ယုတ်တဘာဝနံတဘာဝမြင်အောင်ကြည့်ဒါကိုဟောတာဟုတ်ကြနော် အဲတော့ပထမဆုံးစတာယုတ်တဘာနန္ဒဝမြင်အောင်ကြည့်ရယုတ်တဘာနန္ဒဝမြင်ဒိဋ္ဌိအလိုလိုကွာသွားတာပဲအာသူရယောက်ျားမင်းမှာဘယ်ပုဂ္ဂိုလ်ကြည့်ရောယုတ်တဘာတတ္တနန္ဒဘာတတ္တအာသူရယောက်ျားမင်းမှာအတ္တကဝိညာဉ်ကောင်ဆိုအလိုလိုကွာကြသွားတာဒီအတ္တကဝိညာဉ်ကောင်ထင်းနေပြီအာသူရယောက်ျားမင်းမှာဆွဲနေပြီဆိုကြတဲ့အဲ့ဒီပုဂ္ဂိုလ်ဟာနာယုတ်တဘာဝကောင်းကောင်းမမြင်သေးဘူးပဲနော် ဒီပဋ္ဌာန်းတရားကြရင်နာယုတ်တဘာဝကိုဒီကဒါဟောတယ်ဒီနာယုတ်တဘာဝတွေကလည်းကြီးလိုက်လေဒီအကြောင်းအကျိုးတက်တက်အကြောင်းအကျိုးမဲ့ဖြစ်တာမဟုတ်အကြောင်းကြောင့်အကျိုးဖြစ်တာနော်ဒီမှာတော့အကျိုးတရားတစ်ခုဖြစ်တဲ့နေရာအကြောင်းများစွာပေါင်းစုံပြီးဖြစ်တာနော်ဒါတွေလက်မှတ်ထားဖို့နေကြည့်တယ်တချို့ဟာတွေဘုန်းကြီးတို့ပစ္စည်းဘာပစ္စည်းတွေရတယ်ညာပစ္စည်းရာတွေမှမပြောနိုင် အဲ့တော့ခုကအလုပ်ပိုင်းပြောချက်မို့ဒီမှာကြည်လိုက်ဟုတ်လားဆန္ဒဒီပြီဆန္ဒပြင်းတိုင်းတော့ကစိတ်စိတ်တွေဖြစ်မယ်စိတ်စားရုပ်တွေဖြစ်မယ်ဒါမျိုးတွေကြောင်ကြိုကြောင်ကြိုကြောင်ကြိုပေါ်သွားတယ်ဒီမှာအာယုံ6ပါးအလေးမြပြူတဲ့အာယုံတွေ6ပါးကြောက်ပြီးတော့ကစိတ်စိတ်တွေဖြစ်ဖြစ်ဒီလိုကြောင်ကြိုဘယ်ရမစို့ကြောင်ကြိုဆက်ဆက်ဖြစ်အဲ့ဒါပစ္စယပရိက္ခညာပေါ့ဒီကြောင်ကြိုဆက်ဆက်ဖြစ်နေတဲ့ ယုံနာတဘာဝတွေနောက်တစ်ဆင့်တက်ပြီးပါကြည့်ရမယ်အနေစာသဘောဒုက္ခသဘောနတ္တသဘောဒါဝမြင်အောင်ကြည့်တပ္ပတ္တမြင်အောင်ပေါ့အဲ့ဒီလိုဆက်ပြီးကြည့်တဲ့အခါကျတော့ဘာဖြစ်လဲဒီယုံနာတဘာဝတွေခပ်ပတ်ဘောခပ်ပတ်ပြောင်းသွားရင်ဘုရားပြဉာဏ်ကိုလည်းမြင်လာတယ်အဲ့ဒီအနေတစ်ဆင့်တက်ပြီးဆက်အထုတ်လိုက်ရင်ဘာဖြစ်လာလဲနော်အပြက်တွေကြီးတယ်ပေါ့ဩအဖြစ်တွေကသိမ့်မြန်တော့အဖြစ်မတွေ့တော့အပြက်တွေကြီးမြန် အပြည့်ကျင်မြင်လာဒါဖင်ကညာအပြည့်ကျင်မြင်လာတော့အဲတော့ကြောက်လာတော့ဟောငါအချင်းမြင့်တည်သွားနိုင်မှာလားဒီယုံ nant တရားတွေရလာ ကြောက်လာဒါဘယညာခေါ်ဒီယုံ nant တရားတွေရတယ်ကြောက်ဆရာကြီးပါလားအများနဲ့ပြက်နေတာပဲဘယ်ဟာမှကိုအကုဆရာမရှိပါလားကြောက်ဆရာပြမြင်လာဘယ်ရပေါ့ဒါ ရောက်လာပြီဆိုရင်ဒီပေါ်မှာပြည့်မြင်လာတော့မချစ်ခင်တော့ပြည့်မြင်မချစ်ခင်လာတဲ့ဒါအာရီတော်မချစ်ခင်တော့ဘူးဆိုညီးငွေလာစိတ်ပြက်လာဒါနေဝိဒညာဖြစ်တော့ဒီယုံနာတပါပေါ်မှာညီးငွေလာပြီးစိတ်ပြက်လာပြီးဆိုဒီတွေကနေလွတ်ချင်လာလွတ်အောင်လုပ်လွတ်ချင်လာလွတ်ချင်လာထွက်ပြေးလာထွက်ပြေးချင်တဲ့စိတ်တွေပေါ့ဒါကိုမောစီတုကမြတာညာလို့ခေါ်တယ်အဲတော့လွတ် လွတ်ရလွတ်ကြောင်းလုံမှလွတ်တာပေါ့နော်တဏှာမှာချုပ်နှောင်လာတယ်ဆိုတရားလွတ်ရလွတ်ကြောင်းထွက်ပေါက်ရှာအဲ့လိုပဲဒီဟာတွေလွတ်ဖို့အတွက်ပြန်ကျင့်ရပရိသင်္ခာညာဆိုတာဒါပဲပฏิတဖန်ပြန်သင်္ခါရကရှုမှတ်တာပရိသင်္ခာညာဖြစ်ပေါ်လာအဲ့ဒီပရိသင်္ခာညာနေပြီးတော့ဒီကဆက်မှတ်မိုင်းမှန်နေပုံမှာချစ်တာလည်းမရှိတော့မုန်းတာလည်းမရှိတော့နော်အဲ့လိုဖြစ်လာတယ် စိတ်ကိုညီမြထားနိုင်တဲ့စိတ်လေးဖြစ်လာဒါကိုသင်္ခါရုပ္ပကညာဖြစ်လာအဲလိုသင်္ခါရုပ္ပကညာအကောင်းလာတဲ့ခါကျတော့နော်အကောင်းလာတဲ့ခါဘာဖြစ်လဲအနုလောမညာဖြစ်တော့အနုလောမညာနဲ့ကုတုကုတုဝိညာတရတိုင်းကနိဗ္ဗာန်ပြေဝင်သွားတော့နော်သောတပတ္တိမက်ဖို့ပစ္စကလညာရအဲ့လိုနဲ့ဒါနိဗ္ဗာန်ရောက်သွားရင်သောတပတ္တိမေအဲ့ဒါသောတာပန်ဖြစ်သွားပြီဆို နိဗ္ဗာန်ဆိုတဲ့အာယုံကဘာဖြစ်သူ့အတွက်လွှမ်းမိုးသွားဒါအာရမဏတိပိအတရားမှတ်တယ်ဆိုတာအဲ့ဒါမျိုးသိအောင်မှတ်တယ်လို့ဒါကိုအရေးကြီးတာပေါ့နော်အဲ့တော့ဒီထဲမှာပထမပိုင်းအနေနဲ့ပြောရရင်ဘုန်းကြီးတို့ဒီ DVD ပိုင်းသန္တာ DVD ဝိရိယ DVD စိတ်ဓာတ် DVD ဝိမာန်သာသနာ DVD ပိုင်းအနေနဲ့ပြောရင်ဒီလောဘတွေကဘာလဲလောဘ လောဘနဲ့တွဲတဲ့ဆန္ဒဆန္ဒပေါ့ဆန္ဒပြောလောဘတွဲတဲ့နဲ့ဆန္ဒရှိတယ်လောဘနဲ့မတွဲတဲ့ဆန္ဒရှိတယ်နော်ဒေါသလည်းဒီတိုင်းပဲဒေါသနဲ့တွဲတဲ့ဆန္ဒဒေါသနဲ့မတွဲတဲ့ဆန္ဒအမျိုးရှိတော့အဲ့တော့ဖယ်ရှားတယ်ဆိုတာကအဲ့ဒီဆန္ဒကိုဖယ်ရှားမှာမဟုတ်လောဘတို့ဒေါသတို့ဖယ်ရှားကိုယ်တဏ္ဍာမမဖြစ်အောင် ဒေါသနဲ့လောဘနဲ့ပေါ်လာတဲ့စန္ဒဒေါသနဲ့ပေါ်လာတဲ့စန္ဒစန္ဒဖယ်ရှားလို့မရအောင်လောဘတို့ဒေါသတို့ဖယ်ရှားဖယ်ရှားဆိုဒါကိုမှတ်ရတာပေါ့နော် ပေါ်ပြီးပြောက်ဖြစ်ဖြစ်ပြယောနိတော်မလေးတေခါရခေါ်တယ်စဉ္ညာနှလုံးသွင်းပြီးရှုမှတ်တိုင်းမရှုမှတ်တိုင်းတော့ဒါနိုင်အောင်မဖြောင်းဘူးလောဘပေါ်ပေါ်ဒေါသပေါ်ပေါ်ဘုန်းကြီးတို့ကရှုမှတ်ရနော် ဆန္ဒနဲ့တွဲပြီးလောဘပေါ်မယ်ဒေါသနဲ့တွဲပြီးလောဘပေါ်မယ်ဒါတွေကိုဘုန်းကြီးတို့ကပေါ်ပြီးပြောဖြစ်ပြီးပြအနေစာသဘောမျိုးမြင်အောင်မှားတယ်ဒီလောဘစိတ်လေးဒေါသစိတ်နော်မြင်အောင်မမှတ်နိုင်တဲ့ဒီလောဘကပိုအားကောင်းလာမယ်ဒေါသပိုအားကောင်းလာမယ်ဒါမျိုးဖြစ်တော့ဘုန်းကြီးမြင်အောင်မှတ်ဒါကိုကိုကနိုင်အောင်မှတ်နိုင်တယ်ဆိုရင်တော့သူကကိုကအနိုင်ရတော့ဒီလောဘတွေ ဆန္ဒနဲ့တွဲဖြစ်လောဘနဲ့တွဲဖြစ်တဲ့ဆန္ဒဒေါသနဲ့တွဲဖြစ်တဲ့ဆန္ဒကိုတော့ဖယ်လို့မရဘူးလောဘကိုဖယ်လို့ရတယ်ဘယ်လိုနဲ့ဖယ်မလဲယောနိတော်မလေးကတော့ဆင်ញံနှလုံးသွင်းတတ်ရအောင်နော်တာမဆင်ញံနှလုံးသွင်းမှုရှိတယ်ဝိပဿနာဉာဏ်နဲ့သတိဉာဏ်နဲ့ခုနအိသဒုက္ခနာတမြောင်မှတ်တာလည်းရှိတာပေါ့နော်ဟိုတာမဟာမျိုးကြတော့မတရားလောဘနဲ့မသိတော့ပါဘူးငါကုံတရားနဲ့မတရားလောဘကြီးငါကုံတရားနဲ့ဒေါသဖြစ်လို့မသိတော့ပါဘူးဒါကတော့ သာမန်ယောနိတော်မူတိကရဆင်ញံနှလုံးသွင်းတာပဲနော်ဥပမာဘုန်းကြီးတို့ကမ္ဘာဆရာပြင်ဟောမင်းကကမ္ဘာဆရာပြင်နေပြီဒေါသကြီးလို့မသိတော့ဘူးလောဘကြီးလို့မသိတော့ဘူးဒါတော့ယောနိတော်မူတိကရဆင်ញံတာမန်ပဲနီးပေါ့အဲ့ဒါတော့ဒီဒီဒေါသဒါကြီးအာမနေပါခဏထိန်နိုင်အောင်ဝိပဿနာဉာဏ်ကြီးဖြစ်တာမျိုးပါကောင်း ဒီလောဘစိတ်တွေပေါ်ပြီးပြောင်းဖြစ်ပြီးပြောင်းဖြစ်ပြီးဒိဋ္ဌာဒုက္ခအနတ္တမြောင်ကြည်ရဒီလောဘစိတ်တွေပြီးဒေါသစိတ်တွေပြီးပေါ်ပြီးပြောင်းဖြစ်ပြီးဒါလိုမျိုးတွေမြောင်ကြည်ရအဲ့ဒီခါကျတော့ကဒီကနိုင်သွားတော့ဗောအဲ့လိုလုပ်တဲ့ခါကျတာမန်နဲ့တော့မရဘူးဗောစန္ဒဒါကမနိုင်နိုင်မနိုင်နိုင်အောင်လုပ်မယ်မရရအောင်လုပ်စန္ဒပြင်းထိုင်လည်းရဝီရိယပြင်းတာကောင်းတဲ့နေရာပြင်းထန်တာကိစ္စမရှိ ဆန္ဒတော်ဝိရိယတော်စေတော်ကောင်းတာရှိတယ်မကောင်းတာရှိကောင်းတဲ့ဘက်မှာပြင်းထန်မှုရည်ချင်းဟောဒီလောကငါရအောင်ကိုနေမယ်ဒီဒေါသငါရအောင်နေမယ်ဝိရိယနဲ့ကြိုးစားဖြောင်းမယ်နော်စိတ်ကိုကြည်ကြတာဟုတ်လားအေးငါဝါရဲရောက်နေဒီဝါရဲတော့တတ်ညာရအောင်လုပ်မှာပဲဒါမျိုးပေါ့အဲ့မှာညံညံကတော့ရည်ချီတော့ညံပါရဲအဆိုဟိုကောင်းတော့နော်အဲ့ဒါမျိုးမှတ်ထားမယ်ဒါကတော့ဘုန်းကြီးတို့ဒီ ဆန္ဒဒေဝီဝိရိယဒေဝီစိတ်ဓာတ်ဒေဝီဝိပန္နဒေဝီလုပ်ငန်းသဘောပိုင်ပေါ့နော်ဒီနောက်တစ်ခုကအာရမဏဒီပတိနော်ဒီပိုင်သွားကြောင်းအဲတော့ဒီမှာကြတော့ဘုန်းကြီးတို့ဘာတွေနိုင်ခိုင်းကြလဲဆိုတော့အဓိပတိထိုက်တဲ့အာယုံ6ပါးပစ္စည်းတရားတွေကအရှင်သခင်သဖွယ်ယေရှုပြုတယ်စိတ်စေတသိက်တွေသူတို့ကြောင့်ဖြစ်ပေါ်လာတဲ့ နော်စိတ်စိတ်တွေကတော့ဒီစိတ်စိတ်တွေကတော့ကျွန်းတစ်ဖွဲ့ဖြစ်တော့နော်ဒီအာယုန်တွေကအာကောင်းလာရင်နောက်ကလိုက်လောက်ရတော့ကျွန်းတစ်ဖွဲ့ဖြစ်တယ်ဘုန်းကြီးတို့ဒီဇတ်တော်တွေလိုက်ကြည့်လိုက်ကြည့်တော့ပပဝရီဆိုရယ်မင်္ဂုတဇတ်တွေကြည့်လိုက်ပပဝရီဆိုရယ်အစိမ့်ပါသူ့ရဲ့စိမ့်ပါကိုဆွဲလုံးတဲ့ခါကျတော့မင်္ဂုတစိတ်ကဘာဖြစ်လဲ သူနဲ့နှီးဆောင် မျိုးစုံလောက်อ่ะကျွန်းတစ်ဖွဲ့ဖြတ်ပါတော့အဲ့လိုမျိုးပြောဒါကအစင်ကြီးပါလေဤတော်နန္ဒမင်းသားကြပါဖြစ်စင်နာပရကလျာဏီသူ့ရဲ့အစင်သူ့ရဲ့အတန်နော်ဟောတော့ဖះခေါ်သွားတယ်ကမြန်မြန်ပြန်ခဲ့ဖို့မှာလိုက်တဲ့တန်ခါနားရမတွေ့ဘူးအစင်ရောအတန်ရောပေါ့ကြောင့်သူ့ကြဒုက္ခရောက်နော်နောက်ဘောဓိတာလူသားစားတဲ့ပုဂ္ဂိုလ်သူကြတော့လူသားတွေစားရင်စားရင်ရတ္တတဏ္ဍာပေါ့နော် အကောင်းသွားပြီးတော့တိုင်းပြည်အနေထောက်ခါတဲ့ဖြစ်မျိုးပေါ့ပစ္စပါပြီးတော့じゃဖုဒ္ဓပါယအတွေ့အထိကြောင့်ပေါ့မင်းနေရာမခွာရခွာရနေဖြစ်တယ်ဒီအောင်နေတွေ့ထိလာရင်ဒီအောင်နေတွေ့ကြုံလာဘုန်းကြီးတို့ကဘာလို့အောင်လဲအကောင်းတဲ့အာယုံမှတ်ရမယ်နိုင်အောင်စေဘပေါ်လာလို့မှတ်ဘောပြီးပြောက်ဖြစ်ဖြစ်ပြမြအောင်မှတ်နော်ရှုရမယ် အတန်အတန်လေးပြန်ကြောင်းဒီအတန်ကိုပေါ်ပြီးပြောဖြစ်ပြီးပြမြောင်မှဆင်းရဲတဲ့ဘောမြောင်မှအနတ္တသဘောမြောင်မှနိုင်အောင်မှတ်နိုင်တယ်နိုင်အောင်မမှတ်ရင်တော့မနိုင်ဘူးပေါ့ဗျာမနှမမှတ်နိုင်တော့ဘာဖြစ်လာလဲကိုဆင်းရဲလက်ရှိဘဝမှာလည်းဆင်းရဲမယ်တမလုံးဘဝမှာလည်းဆင်းရဲမှာနော်အဲကြောင့်ကိုကဓမ္မလုံးဘဝလက်ရှိဘဝလည်းမဆင်းရဲခြင်းဘူး ဓမ္မလွန်ဘဝမှာလည်းမဆင်းရဲခြင်းဘူးဆိုရင်ဒီအာရုံတွေပေါ်လာတဲ့ချိန်မှာတင်းတင်းရင်ရင်မှတ်ဖို့ရည်ကြည်တယ်။တင်းရင်မှတ်လို့ရင်ဒါအိသသဘောဒုက္ခသဘောနတ္တသဘောမြင်လာရင်တော့ဘယ်ဖြစ်တော့မလဲ။နော်။တရားတွေရှုမှတ်တဲ့အခါကျတော့ခုနဒီလောဘဖြစ်စရာအောင်တွေကြုံလာရင်အတုပကမ္မတာဆင်ញင်စီပြနာလို့လည်းရတာပေါ့။နော်။မာနဖြစ်စရာတွေကြုံလာရင်သိခြင်းတရားတွေဆင်ញင်တာဒါမျိုးတွေလည်းလုပ်ပေးရတယ် ဒီကမ္မဋ္ဌာန်းတစ်ခုတည်းအားထုတ်လို့မရဘူးကမ္မဋ္ဌာန်းတစ်ခုတည်းအားထုတ်ရင်လည်းပဲမဉ္ဇဏ်ဘုံညာရသွားရင်ကောင်းတာပဲဒါမျိုးကဘုန်းကြီးတို့တေချင်းတရားတို့အတုပတရားတွေမကြမကြကျုံနေတာဒါလေးတွေရှုမှတ်ရင်လည်းဟိုလားကိုယ်တဏ္ဍာမှာလောဘတွေနည်းလာမာနတွေနည်းလာဒေါသတွေနည်းလာကောင်းတာဝိပဿနာအထုံးမှာမဟုတ်ဘူးသမထတွေပဲဖြစ်ဖြစ်အကျိုးဆဆအထုပ်ဖို့ရည်ကြည်တော့ပြောချင်တော့ကိုယ်တဏ္ဍာမှာဖြစ်လာတဲ့လောဘဒေါသ အစာရတဲ့ကိလေသာတွေဝင်လာရင်မကောင်းတဲ့စိတ်တွေဝင်လာရင်ဟိုလားယောနိတော်မူဒီကလာနဲ့ဆင်ញံနှလုံးသွင်းတတ်ပါစေဝိပဿနာဉာဏ်နဲ့ပြောရင်တော့အလေးစားဒုက္ခအတ္တမြင်အောင်ရှုမှတ်နိုင်ပါစေအဲ့ဒီလိုဆင်ញံနှလုံးသွင်းရှုမှတ်နိုင်ရသဖြင့်မညာဖုံညာနိဗ္ဗာန်ကိုရလို့ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျားသာဓုသာဓု သာဓုပါဖျားဆရာတော်ဖျားအလှ